ယနေ့9ရက်12လ2020ခုနှစ် Quantum Buddhist USA မှာကြီးမှုပြီးတော့အလုံးကျင်းပပေးတဲ့ဓမ္မသဘင်တရားပွဲတော်ကြီးမှာဦးဇင်းတို့တရားတော်မှာအပေါင်းသူတော်ကောင်းတို့တွေယနေ့မြမဇာလတုတ်တတိယအပိုင်းမြမဇာလတုတ်တတိယအပိုင်းကိုဦးဇင်းတို့တရားတော်မှာတွေဒီနေ့ နာယူကြည်ညိုပြီးတော့ဒီနေ့ဦးဇင်းတို့ပြီးဆုံးကန်တိုင်အောင်ဟောတော့မယ်ယမဇာလာတုတ်အတိတ်ကိုအယူလွဲပြီးတော့အတိတ်เจ้าတွေကိုပုပ္ပန္ဒကပိကဒိဋ္ဌိ78မျိုးနောက်ထပ်အပရန္တာနုဒိဋ္ဌိ44မျိုး ပထမ18မျိုးကဦးဇင်းတို့ပြီးခဲ့ပြီပုပ်ပေနိဝါဒနှုတ်တတိဉာဏ်ရထားကြတဲ့ပုဂ္ဂိုလ်ကြီးများကအထူးအားဖြင့်အယူဆလွဲတာလျှောက်ပြီးတော့ပုပ်ပေနိဝါဒနှုတ်တတိဉာဏ်မရဘဲနဲ့တောင်တွေးမြောက်တွေတွေးတဲ့ပုဂ္ဂိုလ်လည်းပါတယ်အထူးအားဖြင့်တော့ဒီယူဝါဒတွေကို တီထွင်တဲ့ပုံကိုကြီးတွေဟာသူတို့လည်းသူတို့အစွမ်းစားတွေတော့ရှိတယ်ဒါပေမဲ့ဗုဒ္ဓဘုရားရှင်ကဲ့သို့တကယ်သိနိုင်တဲ့အသိဉာဏ်မရှိတာသူတို့သိသလောက်လေးနဲ့သွားပြီးတော့ယူဆလိုက်တော့အဲ့ဒါကအမှားဖြစ်တာပဲညံ့တော့ညံ့လို့မဟုတ်ဘူးเนาะကဘာပေါင်း40လောက်ထိကဘာပေါင်းဘဝပေါင်းသိမ့်တဲ့ချီထိ ပြန်ပြီးတော့ သိနိုင်တယ်ဆိုတဲ့တမာရီဟာဦးဇင်းတို့တွေထက်အများကြီးသာတယ်တမာရီကနော်ဒါပေမဲ့ဗုဒ္ဓဘုရားရှင်ကဲ့သို့ဆုံးကန်းတိုင်အောင်သိနိုင်တဲ့ဉာဏ်မရှိရှာတာအဲ့ဒါကြောင့်မို့လွဲထွက်သွားတာအယူကနော်ဒါကအတိတ်နဲ့ပတ်သက်ပြီးတော့ယူသွားတဲ့အယူအနာဂတ်နဲ့ပတ်သက်ပြီးတော့ယူတဲ့အယူ40နဲ့၄မျိုးအဲ့ဒါလေးကိုဦးဇင်းတို့ဒီနေ့ ဦးစင်းအစတော့ secretary share လုပ်ပြီးတော့ဦးစင်းလေးကဘုန်းကြီးပြောတာနောက်ကျသွားလို့ तू ကလည်းသိပ်ပြီးတော့အဲ့ဒါလောက်ရတာဟောမဖြစ်တော့ဘူးဆိုလို့နည်းနည်းအဲ့လိုလေးမှတ်မိအောင်လို့အဲ့ဒါလေးတွေလုပ်မလို့ကဲအဲ့တော့အကြံဉာဏ်လေးဒကာဒကမတွေမှတ်မိလွယ်အောင်အကြံဉာဏ်လေးနော်တင်ညီတင်ညာရှိတယ်လို့ယူဆတဲ့တင်ညီဒိဋ္ဌိကတင်ညီဝါရတင်ညီဒိဋ္ဌိက16ပါး သင်ညီဒိဋ္ဌိက16ပါးရှိတယ်လိုက်ပြီးမှတ်တဲ့တရားတော်မှတွေမှတ်လို့ရအောင်လို့နော်သင်ညီဒိဋ္ဌိ16ပါးအသင်ညီဒိဋ္ဌိ7ပါးသင်ညီဒိဋ္ဌိ16ပါးအသင်ညီဒိဋ္ဌိက7ပါးနေဝသင်ညီနာသင်ညီဆိုတဲ့ဒိဋ္ဌိက7ပါး နေဝတင်ကြီးနာတင်ကြီးဒိဋ္ဌိ၈ပါးနောက်ပြီးတော့ဥစ္စေတာဒိဋ္ဌိ9ပါးဥစ္စေတာဒိဋ္ဌိက9ပါးနိဗ္ဗာန်ဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒက9ပါးတင်ကြီးက16ပါးအတင်ကြီးက8ပါးနေဝတင်ကြီးနာတင်ကြီးက8ပါး ဩစေတာဒိဋ္ဌိက9ပါးဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒက9ပါးအာလုံးပါ40နဲ့4ပါးဒါကကြတော့ဒိဗ္ဗစက္ခုဉာဏ်ရတဲ့ပုံကိုယ်တွေများတယ်ဒီယူဝါဒဖြစ်တဲ့ပုံကိုယ်တွေကဒိဗ္ဗစက္ခုဉာဏ်ဆိုတာအခုပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်တို့သောလကောင်း ဒါမှမဟုတ်ရင်ဥပ္ပစာရတမာတိအဲ့ဒီလောက်အစစ်ရထားတဲ့ပုံကိုယ်တွေမှသူကများသောအားဖြင့်ဒီယူဘက်ကိုတိမ့်တာများတယ်။ဘာလို့လဲဆိုတော့လူပြည်အကြောင်းနေနတ်ပြည်အကြောင်းနေဩနန်လေးတစ်ခုတည်းရှိတဲ့အတ္တညတဘုံတွေအားဆိုသူတို့ကမြင်နိုင်တယ်မြင်ပြီးတော့သူတို့သိသလောက်လေးသိပြီးတော့အဲ့ဒီမှာအယူတွေလွဲသွားတာဒီပုံကိုယ်တွေကနော်အဲ့တော့ဦးဇင်းတို့အခု တင်ညဝါရ16မျိုးတင်ညဝါရ16မျိုးမှာဦးဇင်းတို့နံပါတ်1ကအသက်ဝိညာဉ်နော်အသက်ဝိညာဉ်ဆိုအတ္တလေးဟာအသက်ဝိညာဉ်အတ္တလေးဖောက်ပြန်ခြင်းရှိတယ်တဲ့သူတို့ကယူလိုက်တာအသက်ဝိညာဉ်အတ္တလေးဟာဖောက်ပြန်ခြင်းရှိတယ်သေသွားပေမဲ့ပျက်စီးမသွားဘူး အမှတ်တင်ညာလေးရှိသေးတယ်လို့ယူထားတာအသက်ဝိညာဉ်အတ္တလေးဟာဖောက်ပြန်ခြင်းရှိတယ်နော်သေသွားတော့လဲသူကမပြတ်စည်းဘူးသူကဒီအသက်ဝိညာဉ်အတ္တလေးကသေသွားပြီလဲမပြတ်စည်းဘူးအဲ့ဒီမှာတင်ညာလေးလည်းရှိတယ်အမှတ်တင်ညာလည်းရှိတယ်အဲ့ဒါကဘာလို့သူတို့ကသွားယူလဲဆိုတော့စောစောကပြောသလိုတမာတိတရားတွေအားထုတ်လိုက်တာ အားထုတ်လိုက်တဲ့အချိန်မှာအဲ့ဒီယောဂီပုဂ္ဂိုလ်ကနမိတ်ရဇံငါးတွေပဲဖြစ်ဖြစ်ပြိပါကပဲဖြစ်ဖြစ်အဲ့ဒီမှာ तू ကလင်းထိန်ပြီးတော့ကြည်တောက်နေတယ်အလင်းတက်ကြီးကိုရတယ်အဲ့ဒီအလင်းတက်ကြီးရတဲ့အခါကျမှအဲ့ဒီအလင်းတက်အဲ့ဒီပြိပါကနမိတ်အဲ့ဒီကြည်တောက်နေတာကြီးကို तू ကအတ္တလို့ဝိညာဉ်လို့ तू ကသွားဆွဲလိုက်တာ အဲ့ဒီအလင်းနပိတ်အကြည်ဓာတ်ကြီးအဲ့ဒါကြီးကိုဒါလေးကငါတို့ရဲ့အတ္တလေးပဲဝိညာဉ်လေးပဲအဲ့ဒီအတ္တဝိညာဉ်လေးဟာသေလဲမပျက်စီးဘူးသူကအနာယောဂါလည်းမရှိဘူးသူကပျက်စီးခြင်းလည်းမရှိဘူးအနာယောဂါလည်းမရှိဘူးအဲ့ဒါလေးကသေပြီးဟိုဘက်မှာတီးနေတဲ့အရာလေးလို့သူကယူထားတာ အဲ့ဒီယူထားတဲ့အယူလေးဟာအခုဦးဇင်းတို့ဒီခေတ်ဒီမှာဆိုရင်ဘာနဲ့လာတူလဲဆိုအခုသေပြီးတော့အခုပြောသလိုပဲဝိညာဉ်လေးဟာတီးနေတယ်အဲ့ဒီဝိညာဉ်လေးဟာသူ့အတူအထက်ကောင်းငင်ဘုံကခေါ်ရင်လည်းကောင်းငင်ဘုံကတို့ကသွားရမှာဒီဝိညာဉ်လေးကအဲ့လိုသဘောဆန္ဒမျိုးပဲဟိုကလည်းပဲသူကဒီပရိပါကနမိတ်နဲ့သူကတမာတိအားကောင်းလိုက်တဲ့အခါကျတော့တမာတိနဲ့ထိုးထွင်းပြီးသိတာဟာဒီအကြည်ဓာတ်အလင်းဓာတ် ဒါကြီးဟာငါရဲ့အတ္တကြီးပဲငါရဲ့ဝိညာဉ်ကြီးပဲလို့ तू ကအဲ့ဒီအကြည်တက်အလင်းတက်ပေါ်မှာကိုယ့်ရဲ့အတ္တဝိညာဉ်အနေနဲ့ तू ကအဲ့ဒါကိုယူလိုက်တာယူလိုက်ပြီးတော့သေတာသေသွားလေငါတို့ရုပ်ကြီးတာစွန့်သွားတယ်ဒီအတ္တဝိညာဉ်မသေးဘူးဖောက်ပြန်ခြင်းမရှိဘူးเนาะအဲ့ဒါလေးကိုငါသိနေတဲ့တင်ညာလေးလည်းရှိတယ်ဆိုပြီးတော့အဲ့ဒါနံပါတ်1အဲ့လိုယူမှားသွားတာเนาะနံပါတ်2ပုံကွာကြတော့အဲ့ဒီဝိညာဉ်အတ္တလေးဟာ နော်အခုပြောတဲ့အတ္တဝိညာဉ်လေးဟာဖောက်ပြန်ခြင်းရှိတယ်သူကနော်ဖောက်ပြန်ခြင်းပထမဟာက ဖောက်ပြန်ခြင်းဖောက်အတ္တဝိညာဉ်ဟာပျက်စီးမသွားဘူးနော်ဖောက်ပြန်ခြင်းရှိတယ်ဒုတိယကျတော့မဖောက်ပြန်ဘူးဒီအတ္တဝိညာဉ်သူကရှေ့ကပထမယူကဖောက်ပြန်တယ်လို့ယူတယ်ဒီဟာလေးကိုနောက်ကပုဂ္ဂိုလ်က ဖောက်ပြန်ခြင်းမရှိဘူးလို့ယူတယ်။သူကအဲ့လိုနဲ့ဒီအတ္တဝိညာဉ်နဲ့ပတ်သက်ပြီးတော့အဲ့ဒါကိုအယူဆ16မျိုးအဲ့ဒါအခုမှတ်တဲ့တရားတော်မှတွေလည်းဥစဉ်မှတ်မိအောင်သူ့ရဲ့အရှိတိုင်းလေးကိုဥစဉ်အကုန်လုံးဒီကနေစင်ပြီးတော့ဥစဉ်ပြောသားမယ်။နံပါတ်1သူကအတ္တဝိညာဉ်အတ္တလေးဟာတဲ့ဖောက်ပြန်ခြင်းရှိတယ် အသက်ဝိညာဉ်အတ္တလည်းသည်ဖောက်ပြန်ခြင်းရှိတယ်သေသွားပေမဲ့ပျက်စီးမသွားဘူးအမှတ်တင်ညာလည်းရှိတယ်လို့နံပါတ်1အဲ့လိုအယူမှားတာနော်ဖောက်ပြန်ခြင်းရှိတယ်နော်အသက်ဝိညာဉ်အတ္တလေးဟာဖောက်ပြန်ခြင်းမရှိဒုတိယအဆင့်ကျတော့မရှိဘူးလို့ယူလိုက်တာစောတော့အဲ့ဒီပฏิပါကနမိတ်လေးကိုပဲသူယူလိုက်တာအဲ့ဒီရထားတဲ့နမိတ်လေးဟာဖောက်ပြန်ခြင်းမရှိဘူး တည်သွားတော့လည်းမပျက်စီးဘူးနော်တင်ညာလေးရှိတယ်လို့သူကတင်ညီဝါရ16ခုဖြစ်သည့်အတွက်နောက်ကတင်ညာရှိတာအဲ့16မျိုးလုံးအကုန်တူတယ်အဲ့ဖောက်ပြန်ခြင်းရှိတယ်မရှိဘူးအဲ့ဒီနေရာမှာကွဲတာဘာလို့လဲဆိုတော့ဒီနမိတ်ကိုတို့ကအာယုံပြုတ်တဲ့အချိန်ကာလတွေမှာနမိတ်ကဖောက်ပြန်တာတွေ့တာနဲ့ဖောက်ပြန်တာမရှိဘူးတွေ့တာဒါတွေအပေါ်မှာတို့ကသူမြင်တာကိုသူကဆွဲဆွဲပြီးတော့ယူသွားတာဒါပေမဲ့ဒီဟာလေးကဟိုဘက်မှာတော့သေပြီးဟိုဘက်တော့ သူကပြက်လည်းမပြက်စီးဘူးဟိုယောဂါလည်းမရှိဘူးအနာလည်းမရှိဘူးဘာမှကိုသေဖို့နေနေတာတာကအနာယောဂါကိုမရှိဘူးလို့ပြောတာဆိုလိုချင်တာကတော့เนาะဒီအတ္တဝိညာဉ်လေးဟာငါတို့တွေ့ထားတယ်ငါတို့တွေ့ထားတဲ့ဒီအတ္တဝိညာဉ်လေးကသေဖို့နေနေတာတော့ကွာအဲ့ဒီအတ္တဝိညာဉ်လေးမှာအနာလည်းကတ်မရဘူးယောဂလည်းကတ်လို့မရဘူးလို့ဆိုလိုချင်တာပဲတကယ်တမ်းကတော့เนาะ तू ကဒီအနာမရှိဘူးယောဂမရှိဘူးအဲ့ဒီဝိညာဉ်လေးဟာ ဘာလေးတော့ရှိနေလဲတိတတ်တဲ့အဲ့ဒါလေးကိုတိတတ်တဲ့တင်ညာလေးတော့ရှိတယ်။အော်ဒါလေးကဝိညာဉ်လေးလို့နောက်ကလိုက်တိနေတာသူအဲ့ဒါလေးဆိုလိုတာနော်။အဲ့တော့၄မျိုးအရင်ဆုံးမှတ်မှာပေါ့။ဖောက်ပြန်ခြင်းရှိတယ်အဲ့ဒီအသက်ဝိညာဉ်အတ္တလေးကဖောက်ပြန်ခြင်းရှိတယ်။ဖောက်ပြန်ခြင်းမရှိဘူး။နောက်ပြီးတော့ဖောက်ပြန်ခြင်းရှိတာလည်းဟုတ်တယ်မရှိတာလည်းဟုတ်တယ်။နံပါတ်3ကျတော့ရောချတာပေါ့။သူကတော့ဖောက်ပြန်ခြင်းလည်းဖောက်ပြန်မှာမဖောက်ပြန်ခြင်းလည်းမဖောက်ပြန်မှုပဲ။ နော်နောက်နံပါတ်၄ကျအသက်ဝိညာဉ်အတ္တတွေဖောက်ပြန်တာလည်းမဟုတ်မဖောက်ပြန်တာလည်းမဟုတ်ဆိုပြီးတော့ तू ကတခါတည်းအဲ့လိုအာအဲ့ဒါဖောက်ပြန်တာလည်းမဟုတ်ပါဘူးမဖောက်ပြန်တာလည်းမဟုတ်ပါဘူးဆိုပြီးတော့ तू ကတခါတည်းယူတဲ့အယူတဲ့နောက်ပြီးတော့အသက်ဝိညာဉ်အတ္တတွေအဆုံးပိုင်းခြားရှိတယ်နောက်တစ်မျိုးထပ်ယူတာအဲ့ဒီနမိတ်လေးဟာအဆုံးပိုင်းခြားရှိတယ်တည်သွားပေမဲ့ပျက်စီးမသွားဘူးအမှတ်တင်ညာလေးကလည်းရှိတယ်နော် နောက်တစ်ခုကအတ္တဝိညာဉ်အဆုံးပိုင်းခြားမရှိဘူးအတ္တဝိညာဉ်လေးကအဆုံးပိုင်းခြားမရှိဘူးဒါပေမဲ့ဘာသူ့မှာဘာရှိလဲတင်ညာတော့ရှိတယ်အတ္တဝိညာဉ်လေးဟာအဆုံးပိုင်းခြားရှိတာလဲဟုတ်နိုင်တယ်အဆုံးပိုင်းခြားမရှိတာလဲဟုတ်နိုင်တယ်နော်အဆုံးပိုင်းခြားရှိတာလဲဟုတ်နိုင်တယ်မရှိတာလဲဟုတ်နိုင်တယ်အတ္တဝိညာဉ်လေးကအဆုံးပိုင်းခြားရှိတာလဲမဟုတ်အဆုံးပိုင်းခြားမရှိတာလဲမဟုတ် သူကကြားချပြီးပြန်ယူတယ်နောက်တစ်ခုကအသက်ဝိညာဉ်အတ္တလေးဟာတစ်ခုတည်းသော အမှတ်တင်ညာသာရှိတယ်တစ်ခုတည်းပဲအမှတ်တင်ညာရှိတယ်တည်သွားတော့လဲပျက်စီးခြင်းမရှိဘူးအမှတ်တင်ညာလေးရှိနေတယ်အသက်ဝိညာဉ်အတ္တလေးကအမျိုးမျိုးသောအမှတ်တင်ညာရှိတယ်ပြန်ယူပြန်တယ်အသက်ဝိညာဉ်အတ္တလေးဟာကျဲငယ်တဲ့ကတိုင်းအာယုံဖြစ်တဲ့အမှတ်တင်ညာရှိတယ်သူကကတိုင်းဝန်းဆိုတဲ့သဘောကသူကကိုကသေးစေဆိုရင်သူကသေးနေတာဟုတ် ဒီအခုပြောတဲ့အဲကြက်စီဝိုင်းလေးလောက်ဒီကတိုင်းဝန်းလေးဟာတဲပြီးတီးနေသေးဆိုရင်အဲ့ဒါလေးကကြက်စီလောက်လေးတီးတာပဲလေတခါတည်းအခုပြောသလိုဟိုမှာတောင်ကြီးလောက်ကြီးသေးမြို့ကြီးတွေဖြန့်ပြီးကြီးသေးဆိုပြီးတော့ကတိုင်းဝန်းကိုဖြန့်ကြည့်လိုက်ရင်လေသူကကတိုင်းဝန်းကြီးကသူ့အနေနဲ့သူမြို့ကြီးတွေအကုန်ဖြန့်ကြည့်လို့ရတာပဲကဘာတွေဒီကဘာကြီးတစ်ခုလုံးကိုအကုန်ဖြန့်ကြည့်မယ်ဆိုကဘာကြီးတစ်ခုလုံးအကုန်ဖြန့်ကြည့်လို့ရတာကိုယ့်ရဲ့ဒါကစိတ်ဆွမ်းအားပေါ်မူတည်တာဦးဇင်းဆိုရင်ဒီမေတ္တာပို့တဲ့အချိန်တွေကြရင်အဲ့ဒီအလင်းနမိတ် ဖြန့်ပြီးတော့ဒီကဘာလောကကိုဦးဇင်းကအဲ့လိုပို့တယ်ကဘာသူကဘာသားတွေအကုန်လုံးကိုဒီကိုယ့်ရဲ့ဒီစိတ်ကနေမှနမိတ်ကိုအာယုံယူလိုက်တယ်ကြည်တောက်လာတဲ့နမိတ်အလင်းကိုယူတယ်ယူလာပြီးတော့မှအဲ့ဒီကြီးလာတဲ့နမိတ်အလင်းကနေမှတခါတည်းကိုเจ้าဝင်းကြီးတစ်ခုလုံးဖြန့်တယ်တမျိုးလုံးကိုဖြန့်တယ်တနိုင်ငံလုံးကိုဖြန့်တယ်ပြီးရင်တစ်ကဘာလုံးဖြန့်ကြည့်တာဘာလို့လဲဆိုကိုယ့်ရဲ့စိတ်ကညှို့လိုက်ပြီဆိုတော့ねကဘာလုံးပြန့်နေဆိုကဘာပြန့်ထွက်သွားတာ အရဆံမျက်နှာကိုကြိုက်တဲ့ဒီဖြန့်တော်ပြနာပဲလေဒါကသူ့ရဲ့ဒီရထားတဲ့နမိတ်ရဲ့အလင်းဆိုတာက तू ကကိုလို့ရလောက်တယ်လို့ရတာပဲเนาะဒါကြောင့်မို့သူတို့ကလည်းဒီပုံကိုကြီးတွေဟာအဲ့လိုတွေနမိတ်တွေဟွာတွေကိုသူတို့ရထားတဲ့ပုံကိုတွေရလို့ဒါကြောင့်မို့ဒီနမိတ်တွေပေါ်မှာသူတို့စေသားခြင်းသလိုစေသားသုံးခြင်းသလိုသုံးပြီးတော့အဲ့ဒီပေါ်မှာ तू ကအတ္တတွေအယူအဆတွေ तू ကပြောင်းလဲတာပဲเนาะတကယ်တမ်းကတော့ဒီဟာတွေပေါ်မှာဖះရှင်ရဲ့အတိမျိုးမရှိတဲ့အခါကျတော့ ကိုမြင်တာနဲ့ပဲအတ္တလောက်ပြီးတော့ယူသွားကြတာပါပဲเนาะအသက်ဝိညာဉ်အတ္တလေးဟာကျင်းငယ်တဲ့ကတိုင်းဝန်းအာယုံဖြစ်တဲ့အတွက်အမှတ်တင်ညာရှိတယ်တည်သွားတော်လည်းပျက်စီးခြင်းမရှိအမှတ်တင်ညာလေးရှိတယ်လို့ယူမှားတယ်အသက်ဝိညာဉ်အတ္တလေးဟာတိုးပွားတဲ့ပမာဏရှိတယ်ကတိုင်းအာယုံတွင်ဖြစ်တဲ့အမှတ်တင်ညာရှိတယ်တည်သွားတော်လည်းပျက်စီးခြင်းမရှိဆိုတိုးပွားရတော့အကျယ်ကြီးတွေလောက်တယ်ရတယ်သူအဲ့ဒါကိုဆိုလိုတာအသက်ဝိညာဉ်အတ္တလေးဟာစင်စစ်ချမ်းသာရှိတယ်တည်သွားတော်လည်းပျက်စီးခြင်းမရှိဘူး အမှတ်တင်ညာလေးရှိတယ်ဆိုဒါကြတော့ချမ်းသာရှိတယ်ဆို तू ကဒီတိုင်းတာမန်တွေ့တာမဟုတ်ဘူး तू ကအဲ့ဒီမှာနတ်တွေမြမာတွေဖြစ်သွားတဲ့ဟာကို तू တွေ့တယ်ဒီကနေတည်သွားပြီးတော့အဲ့ဒီမှာနင်းနေတဲ့ပုံကိုယ်တွေဟာနတ်တွေမြမာတွေဖြစ်ပြီးတော့အဲ့ဒီသူ့ရဲ့အတ္တဝိညာဉ်လေးဟာချမ်းသာပြီသူတို့ကတော့ဟိုမှာထာဝရတီးနေပြီအဲ့ဒါတွေတည်တယ်လို့လည်း तू မသိနိုင်ဘူးလေမမြင်နိုင်ဘူးမမြင်နိုင်တဲ့အခါကျတော့အဲ့ဒါမျိုးလေး तू ကအော်သူ့ရဲ့အတ္တလေးကတော့ဟိုမှာသွားပြီးချမ်းသာနေပြီ သူကအဲ့လိုသွားပြီးတော့ယူဆတာနော်အသက်ဝိညာဉ်အတ္တလည်းစင်စစ်ဆင်းရဲရှိတယ်။အော်ဒီအတ္တလေးဟာဆင်းရဲရှိတယ်ဆိုတာလေတခြားကြောင့်ပြောတာမဟုတ်ဘူးတဲ့ငရဲသားမြင်လို့ပြောတာတဲ့။ तू ကဒီနမိတ်တွေရတဲ့အခါကျတော့လူပြည်တွေနတ်ပြည်တွေဗြဟ္မပြည်အကုန်ကြည့်နိုင်တာပေါ့။ကြည့်နိုင်တဲ့စွမ်းအားရှိတဲ့အခါကျတော့ဒီပုံကောက तू ကငရဲပြည်ကိုလှမ်းကြည့်တဲ့အခါကျတော့လေငရဲသားတွေဟာဟိုမှာတခါတည်းအနှိမ့်ဆက်ခံနေရတဲ့ဟာတွေက तू ကကိုယ်တိုင်မြင်ရတယ်ကိုယ်တိုင်တွေ့ရတယ် အဲ့ဒါမျိုးတွေကိုယ်တိုင်မြင်ရကိုယ်တိုင်တွေ့ရတဲ့အခါကျတော့အာငရဲသားဆိုတာဒီလိုကိုအနှိမ့်ဆက်ခံနေရဟာဒီကောင်ဝิญဉ်လေးကတော့သွားပြီဆင်းရဲတယ်သူ့ရဲ့အတ္တကောင်ဝิญဉ်ကောင်လေးကတော့ဆင်းရဲတယ်ဘာလို့လဲငရဲသားကိုတွေ့လို့ချမ်းသာသွားတယ်လို့ तू ကသုံးတတ်တာကဒီတိုင်းချမ်းသာတယ်လို့ထင်လို့မဟုတ်ဘူးတဲ့ဟိုနတ်ပြည်ကိုသူ့ရဲ့နမိတ်နဲ့လှမ်းကြည့်တဲ့အခါကျတော့အော်အတ္တဝิญဉ်ကောင်အဲ့ဒီဟာတွေလည်းရှိတယ်အဲ့ဒီအတ္တဝิญဉ်ကောင်တွေကျတော့ချမ်းသာတယ် နော်ငရဲမှာခံစားနေရတဲ့ငရဲသားရဲ့အတ္တဝိညာဉ်ကြောင့်ဆင်းရဲတယ်အတ္တဝိညာဉ်အတ္တလျာစင်စစ်ဆင်းရဲရှိတယ်နော်ချမ်းသာလည်းရှိတယ်အတ္တဝိညာဉ်အတ္တလျာချမ်းသာမရှိနော်ချမ်းသာဆင်းရဲမရှိချမ်းသာဆင်းရဲမရှိဆိုတာကြတော့ तू ကကြတော့အိုးဗြဟ္မဘုံကဟာဒီကြည်ပြန်တာချို့လေဒီဗြဟ္မာကြီးတွေကဥပ္ပခါနဲ့နေတာဆင်းရဲချမ်းသာကိုခွာပြီးတော့နေတဲ့ဥပ္ပခါနဲ့ခွာနေတဲ့ ဗြဟ္မာကြီးတွေလည်းသွားမြင်တယ်တဲ့အဲ့တော့ဒီအခုပြောတဲ့သင်ကြီးဝါဒ16မျိုးเนาะဖောက်ပြန်တာအဲ့ဒီပေါ်မှာရှိတယ်ဖောက်ပြန်တာမရှိဘူးဖောက်ပြန်တာရှိခြင်းလည်းရှိမယ်မရှိခြင်းလည်းမရှိဘူးအဲ့ဒါမျိုးနောက်ပြီးတော့ဟိုလေးမျိုးပေါ့နော်တခုကိုလေးမျိုးလေးမျိုးဒီလဲလဲလီ16အဲ့ဒါတော့နောက်လေ့လာခြင်းဦးဇင်းတို့ထပ်ပြီးတော့ဒီကဟိုလှုပ်တဲ့စီကဦးဇင်းကိုမင်းမင်းလှိုင်ဒီလှမ်းပြပို့ပေးထားလိုက်မယ်နော်ဟို အသေးစိတ်အရန်ရှင်းနေအရန်ကြာမှာဆိုလို့ပါနော်အဲ့တော့နောင်ဒီဟာတွေကြတော့ကိုကသေချာပြန်ဖတ်လေ့လာမှတ်သားမှလည်းရမှာတခါတည်းနဲ့လည်းမရဘူးဦးစင်းလည်းအစားတော့ဒီဟာတွေအသေးစိတ်ပြီးတော့ဟောဖို့ဒါပေမဲ့အရန်ကလည်းအကျိုးလည်းတိတ်မများတော့ဘူးလေနောက်ပိုင်းကျတော့ကိုလိုက်မမိတဲ့အရာတွေဖြစ်နေတယ်ဒါတွေကြီးပဲတပတ်တပတ်အာခွဲပြီးတော့ဟောနေလဲအချိန်လေးကအရန်ကြီးပုတ်ပြီးတော့ဟို တိတ်ပြီးတော့အကျိုးမများဘူးထင်လို့ဒီနေ့တော့အဲ့ဒါနဲ့ဥစဉ်အပြက်ဖြတ်လိုက်တော့မယ်ဘဝတုဒ္ဒရယုံလောက်ပဲနောက်နောက်တကယ်ဝါသနာပါတဲ့ပုဂ္ဂိုလ်များဒီလောက်ရှင်းလင်းချက်ကနေထပ်ပြန်ပြီးတော့ဟိုပြန်ယူပြီးတော့ကိုယ့်အကိုလေ့လာပို့ပြီးတော့မှတ်မိသွားမှာပေါ့နော်အများကြီးလည်းဖြစ်နေအဲ့ဒါကြောင့်မို့ဦးဇင်းအဲ့လိုနည်းနည်းစဉ်းစားလိုက်တာပါဒီဟာတွေကဘာလို့လဲဆိုဇန်ရတဲ့ပုံကိုယ်တွေဒီလိုဟိုရတဲ့ပုံကိုယ်တွေမှသူတို့ရဲ့အမြင်အယူအဆတွေကိုသူတို့ကပြောနေတာဆိုတော့အကြောင်းမို့အထက်ကရာဘာပြောလဲဆိုတော့အယူလွယ်အိတ်တယ် အရှုလွယ်ကြီးထဲကတခါတည်းတွေ့သမျှအကုန်လျှောက်ထဲ့တယ်လို့ပဲတဲ့ဒီဟာကလည်းသူကလည်းသူမြင်တာတွေအကုန်လျှောက်ပြောတာကိုဖះကလည်းတပ်ပညုတဲ့ညာတော်နဲ့ကြည့်တော့ပြောချင်ရာပြောနောက်ဆုံးတော့ဒီမိစ္ဆာဒိဋ္ဌိ62မျိုးတဲ့အကျုံးဝင်အောင်ဖះကလည်းတပ်ပညုတဲ့ညာတော်ကြီးနဲ့ကြည်ခေါ်ခဲ့တာတဲ့အဲ့ဒါကြောင့်မို့ဦးဇင်းတို့အခုအဲ့ဒီသင်္ညဝါဒကအဲ့ဒါအခုအလုံး16မျိုးရှိပါတယ်နော်နောက်ပြီးတော့အသင်္ညဝါဒဆိုတာအဲ့ဒီအမှတ်တင်ညာလေးမရှိဘူးလို့ယူဆတာ तू ကအတ္တဝိညာဉ်အတ္တလေးဟာ तू က ဖောက်ပြန်ခြင်းတော့ရှိတယ်ဒါပေမဲ့နော်သေပြေးနောက်ပျက်စီးခြင်းမရှိဘူးအမှတ်တညာမရှိဘူးဖောက်ပြန်ခြင်းတော့ရှိတယ်အသက်ဝိညာဉ်လေးဟာနော်သူကသေပြေးနောက်ပျက်စီးခြင်းမရှိဘူးဆိုတာလည်းတူတယ်ဒါပေမဲ့အမှတ်တညာမရှိစောတော့အမှတ်တညာလေးရှိတယ်ဒီနမိတ်လေးကိုသိနေတဲ့တင်ညာလေးရှိတယ်လို့သူကယူဆတာအခုဒီဘုတ်ကိုကြတော့အဲ့လိုတင်ညာမရှိဘူးဒါပေမဲ့ तू ကတီတော့တီမြဲတယ်တတ္တရတော့တတ္တရဒိဋ္ဌိပဲနော် တတ္တရဒိဋ္ဌိပဲ तू ကတီတော့တီမြဲတယ်လို့ तू ကယူထားတာဒါပေမဲ့အဲ့ဒါလေးပေါ်မှာတင်ညာဆိုတာမရှိဘူးအဲ့ဒီမြင်နေရတဲ့နမိတ်ဒီပင်လင်းအတ္တကောင်းပဲဝိညာဉ်ကောင်းပဲလို့ तू ကအဲ့လိုသွားယူဆတာနော်အဲ့လိုသွားယူဆတာအတ္တဝိညာဉ်အတ္တတွေကဖောက်ပြန်ခြင်းမရှိဘူးနော်သေပြီးနောက်ပျက်စီးခြင်းမရှိဘူးအမှတ်တင်ညာလည်းမရှိဘူးသူကအဲ့ဒါမျိုးဒုတိယယူတယ်တတိယကအတ္တဝိညာဉ်အတ္တတွေကဖောက်ပြန်ခြင်းရှိတာလည်းဟုတ်တယ်ဖောက်ပြန်ခြင်းမရှိတာလည်းဟုတ်တယ်အတ္တဝိညာဉ်အတ္တလေး ဆိုတော့အဲ့နမိတ်လေးပေါ့နမိတ်လေးကဖောက်ပြန်ခြင်းရှိတာလည်းဟုတ်တယ်ဖောက်ပြန်ခြင်းမရှိတာလည်းဟုတ်တယ်နော်အဲ့လိုယူမှားတယ်အတ္တဝိညာဉ်အတ္တတွေကဖောက်ပြန်ခြင်းရှိတာလည်းမဟုတ်ဘူးဖောက်ပြန်ခြင်းမရှိတာလည်းမဟုတ်ဘူးဆိုပြီးတော့နောက်တစ်မျိုးထပ်ယူတယ်အတ္တဝိညာဉ်အတ္တတွေကအဆုံးပိုင်းခြားရှိတယ်နော်အဆုံးပိုင်းခြားရှိတယ်သေပြီးနောက်ပျက်စီးခြင်းမရှိဘူးအမှတ်တင်ညာတော့မရှိဘူးအဲ့ဒီသောသောနမိတ်လေးဟာသူ့ရဲ့အဆုံးပိုင်းခြားရှိတယ် ကဘာတွေဖြန့်မယ်စက်ကြဝဠာတွေဖြန့်သူဖြန့်နေတာသူဖြန့်လို့ရတယ်လှုပ်လို့ရတယ်အဲ့ဒါကိုသူကဆိုလိုတာနော်အသက်ဝိညာဉ်အတ္တတွေကအဆုံးပိုင်းခြားမရှိဘူးသေပြီးနောက်ပျက်စီးခြင်းလည်းမရှိဘူးအမှတ်တင်ညာလည်းမရှိဘူးအဆုံးပိုင်းခြားမရှိဘူးဆိုကြိုက်သလောက်ဖြန့်လို့ရတယ်စัจ java လားအနန္တကိုအသက်ဝိညာဉ်အတ္တတွေကအဆုံးပိုင်းခြားရှိတာလည်းဟုတ်တယ်အဆုံးပိုင်းခြားမရှိတာလည်းဟုတ်တယ်သေပြီးနောက်ပျက်စီးခြင်းမရှိဘူးအမှတ်တင်ညာမရှိလို့အယူမှားတယ်အသက်ဝိညာဉ်အတ္တတွေဟာအဆုံးပိုင်းခြားရှိတာလည်းမဟုတ် အဆုံးပိုင်းချမရှိတာလည်းမဟုတ်သေပြင်းတော့ပျက်စီးခြင်းတော့မရှိဘူးဆိုတော့တတတပဲเนาะအမှတ်တင်ညာမရှိဆိုပြီးတော့အတင်ကြီးဝါရက10မျိုးเนาะအဲ့ဒီကနေပြီးတော့နောက်ထပ်ဦးဇင်းတို့နေဝတင်ကြီးနာတင်ကြီးဝါရသေပြင်းတော့တင်ညာရှိသည်လည်းမဟုတ်မရှိသည်လည်းမဟုတ်ဆိုတဲ့အယူဆ10မျိုးတဲ့အတ္တဝိညာဉ်အတ္တလျာဖောက်ပြန်ခြင်းရှိတယ်သေပြင်းတော့ပျက်စီးခြင်းမရှိအမှတ်တင်ညာရှိတာလည်းမဟုတ် အမှတ်တင်ညာမရှိတာလည်းမဟုတ်လို့ယူဆတယ်နော်ဖောက်ပြန်ခြင်းတော့ရှိတယ်သေပြီးနောက်ပျက်စီးခြင်းမရှိဘူးသေပြီးပျက်စီးခြင်းမရှိရင်တတ္တရဒိဋ္ဌိပဲအမှတ်တင်ညာရှိတာလည်းမဟုတ်အမှတ်တင်ညာမရှိတာလည်းမဟုတ်အတ္တဝိညာဉ်အတ္တလျာဖောက်ပြန်ခြင်းမရှိသေပြီးနောက်ပျက်စီးခြင်းမရှိ အမှတ်တင်ညာရှိတာလည်းမဟုတ်အမှတ်တင်ညာမရှိတာလည်းမဟုတ်လို့ယူဆရှိခြင်းအတ္တဝိညာဉ်အတ္တလျာဖောက်ပြန်ခြင်းရှိတာလည်းဟုတ်တယ် ဖောက်ပြန်ခြင်းမရှိတာလည်းဟုတ်တယ်သေပြီးနောက်ပျက်စီးခြင်းမရှိဘူးအမှတ်တညာရှိတာလည်းမဟုတ်အမှတ်တညာမရှိတာလည်းမဟုတ်လို့ယူဆတယ်အတဝိညာဉ်အတ္တလေးဟာဖောက်ပြန်ခြင်းရှိတာလည်းမဟုတ်ဖောက်ပြန်ခြင်းမရှိတာလည်းမဟုတ်သေပြီးနောက်ပျက်စီးခြင်းမရှိအမှတ်တညာရှိတာလည်းမဟုတ်အမှတ်တညာမရှိတာလည်းမဟုတ်လို့ယူဆတယ်အတဝိညာဉ်အတ္တလေးဟာအဆုံးပိုင်းခြားရှိတယ်သေပြီးနောက်ပျက်စီးခြင်းမရှိဘူးအမှတ်တညာရှိတာလည်းမဟုတ်အမှတ်တညာမရှိတာလည်းမဟုတ်လို့ယူဆတယ် အသက်ဝိညာဉ်အတ္တလျာအဆုံးပိုင်းချမရှိ သေပြီးနောက်ပျက်စီးခြင်းမရှိ အမှတ်တင်ညာရှိတာလည်းမဟုတ်အမှတ်တင်ညာမရှိတာလည်းမဟုတ်လို့ယူဆတယ်အသက်ဝိညာဉ်အတ္တလျာအဆုံးပိုင်းချရှိတာလည်းမဟုတ်အဆုံးပိုင်းချမရှိတာလည်းဟုတ်တယ်သေပြီးနောက်ပျက်စီးခြင်းမရှိအမှတ်တင်ညာရှိဒါလည်းမဟုတ်အမှတ်တင်ညာမရှိတာလည်းမဟုတ်လို့ယူဆတယ်အသက်ဝိညာဉ်အတ္တလေးဟာအဆုံးပိုင်းချရှိတာလည်းမဟုတ်အဆုံးပိုင်းချမရှိတာလည်းမဟုတ် သေပြီးနောက်ပျက်စီးခြင်းမရှိ အမှတ်တင်ညာရှိတာလည်းမဟုတ်အမှတ်တင်ညာမရှိတာလည်းမဟုတ်ဆိုပြီးတော့သူကအဲ့ဒါမျိုး ရှစ်မျိုးเนาะဒါအခုပြောတဲ့အမှတ်တင်ညာဆိုတဲ့နမိတ်ရဲ့အပေါ်မှာသူကယူလွဲသွားတဲ့ဟာမျိုးရှစ်မျိုးကိုပြောတာနောက်ထပ်ကအုပ်စေရဝါဒတဲ့ဒီဝါဒကျတော့နည်းနည်းအခုလူလောကမှာဒီတွေးခေါ်မျိုးကျတော့နည်းနည်းကိုကသုံးသပ်ရတာနည်းနည်းအဆင်ပြေတယ်။အောက်စေတာဒိဋ္ဌိပြတ်ဆဲတဲ့အယူဝါဒခုနှစ်မျိုးရှိတယ်တဲ့ တချို့ကခန္ဓာကိုယ်ကြီးဟာပထဝီအာဘောတေဇောဝါယောဆိုတဲ့မာဖို့လေးပါအစုဝဲဖြစ်ပြီးမိဘတို့မှပေါက်ဖွာလာတာဖြစ်တယ်တဲ့ဒါကြောင့်ခန္ဓာကိုယ်အတ္တကြီးပျက်စီးသွားရင်ဘာမှမရှိတော့လို့အယူမှားခြင်းဒီခန္ဓာကိုယ်ကြီးအမေဖေဆိုတဲ့အကြောင်းပထဝီတေသောအာဘောဝါယောဆိုတဲ့မဟာဗုဒ္ဓကြီးလေးပါနဲ့ဖွဲ့ထားတဲ့ဒီခန္ဓာကိုယ်ကြီးကို तू ကအတ္တလို့ယူလိုက်တာအတ္တအတ္တဆိုတာဒါပဲဝိညာဉ်ဆိုတာလဲဒါပါပဲကွာ ဒီခန္ဓာကိုယ်ကြီးကပြက်သွားပြီသေသွားပြီအခုမိရှို့လိုက်တယ်ပြာဖြစ်သွားတာပဲဘာတွေ့ရလို့လဲဩအဲ့ဒါအဲ့ဒါဒီအခုပြောတဲ့ဥစ္စေတာဒိဋ္ဌိတဲ့မှာဝဲလာဒါကအခုခေတ်မှာတော်တော်များများကိုဖြစ်နေတဲ့အယူဝါဒဒီမှာဆိုကလေးတွေအဲ့ကလေးလေးကဩရင်တော့ဦးစင်းဒီမှာစာတင်မှုတယ်လင်းကနှစ်အရွယ်လောက်တော့မှနောက်တော့သူမိဘတွေကလည်းမပို့မပို့တော့နောက်ကြတော့ကလေးမလေးကအခု 73လင်းနှစ်လောက်ရောက်လာတော့သူ့အမေကိုပြောတယ်အမေတမီးကိုအမေကစာကြိုးစားခိုင်းနေအမေဘာသာပြောင်းရင်တမီးစာကြိုးစားမယ်လို့ပြောတယ်ငါသမီးရဲ့ဘယ်နဲ့ပြောတာလဲအမေကလည်းမဟုတ်တာတွေရှောက်ယုံနေတာတဲ့လူဆိုတာအကုန်သေပြီးပြဖြစ်တာကြီးပဲလို့ပြောတယ်တဲ့သူသမီးကမအေးဘူးပြန်အကြက်ကင်တာသေပြီးအကုန်ပြဖြစ်တာဟောလကားရှောက်ယုံတာလို့ပြောတာဒါကလေးတွေရဲ့ ခေါင်းထဲမှာတောင်ရှိနေတာအဲ့ဒါဘာကြောင့်လဲဆိုတော့အခုပြောတဲ့သူတို့ဆရာဆရာမတွေအဲ့ဒါတွေကဒီလိုပြောလို့ဒီလိုဆုံးမလို့ကလေးတွေရဲ့ခေါင်းထဲမှာရောက်သွားတာအလကားပဲဘာမှသေပြီးဟိုဘက်ဘယ်သူမှလည်းမြင်တာလည်းမဟုတ်ဘူးအဲ့မမြင်တဲ့ဟာကြီးကိုသေပြီးဟိုဘက်မှာရှိတယ်ဆိုပြီးတော့စွဲနေကြတာတကယ်တမ်းတော့မရှိဘူးသေပြီးရင်ဟာဒီခန္ဓာကိုယ်သေပြီးဘဲသွားတာလေကဲကြည်သားဟိုမှာ မိရှို့လိုက်ရင်ပြာဖြစ်သွားတာပဲလို့ယူဆတာအဲ့ဒါအဲ့ဒါနံပါတ်1ယူဆနော်ခန္ဓာကိုယ်အတ္တကြီးဟာနော်သူကပျက်စီးသွားရင်ဘာမှမရှိတော့ဘူးလို့ယူဆနောက်တစ်ခုကအပေါ်ကယူတဲ့လူကိုတဲ့အခြားလူတွေကနေပြီးတော့လူမှာဖြစ်တဲ့အတ္တဟာတဲ့လုံးဝပြတ်တာမဟုတ်ဘူးနတ်တွေမှာအစာအာဟာရနဲ့ရုပ်ရှိတဲ့အခြားအတ္တတွေလည်းရှိသေးတယ်အဲ့ဒီအတ္တကကိုယ်ကောင်ပျက်စီးမှ လုံးဝပျက်စီးသွားတယ်လို့အယူမှားတာသူကကြတော့ဒီပုဂ္ဂိုလ်ကသူ့ထက်ပိုမြင်တဲ့ပုဂ္ဂိုလ်စောသောပုဂ္ဂိုလ်ကရိုးရိုးလူလောကတွေကလူကမြင်တာဝိုးသေးပြီးဟိုမှာခန္ဓာကိုယ်ကြီးပြာဖြစ်သွားတာတုတ်တန်သွားမီးရှို့နေမြေအတန်းနဲ့ဟောဒါလူတိုင်းမြင်တာအခုဒီဒုတိယအယူကြတော့မဟုတ်သေးဘူးဒီခန္ဓာကိုယ်ကဒီဟာတွေမင်းတို့လူမသေးတွေပြတ်တာလို့မယူဆနဲ့ငါရဲ့အသိဉာဏ်နဲ့ငါရဲ့ တမာတိစွမ်းအားနဲ့ငါကိုယ်တိုင်ကြိုးစားပြီးငါကျင့်လိုက်တာငါသိတယ်နတ်တုဒ္ဒါစားနေတဲ့နတ်တွေရှိတယ်အဲ့ဒီနတ်တုဒ္ဒါစားနေတဲ့နတ်တွေကလည်းသေလို့ရှိရင်ဟိုဘက်မှာပျက်စီးတယ်လို့သူကနတ်ကိုလှမ်းမြင်ပြီးတော့ဒါလည်းဒိဗ္ဗစကုနဲ့မြင်တာနော်ရိုးရိုးကြည့်လို့မဟုတ်ဘူးသူတို့ရဲ့ဒီဒိဗ္ဗစကုအဘိညာဉ်နဲ့လှမ်းပြီးတော့ကြည့်လိုက်လို့သူကနတ်တွေဟာလည်းပဲအဲ့ဒီလိုသေပြီးတော့နတ်တုဒ္ဒါစားနေတဲ့နတ် လူတွေကလည်းထမင်းစားပြီးတော့သေရတယ်လို့နတ်ကလည်းနတ်တုတ်တာစားပြီးတော့သူလည်းသေတာပဲအဲ့ဒါမျိုးရှိတယ်လို့သူကရှေ့ကလူရဲ့အယူဆကိုပယ်ပြီးတော့နောက်ကသူ့အယူဆကိုတင်ပြတယ်တဲ့နော်အဲ့ဒီကနေပြီးတော့အပေါ်ကလူယူဆတဲ့အဲ့ဒီနတ်ကိုအခြားတစ်ယောက်မှာဖြစ်တဲ့အတ္တဟာလုံးဝပြတ်တာမဟုတ်သေးဘူးရူပဗျမာဟောသူကဗျမာကိုမြင်တာရူပဗျမာဇန်စိတ်ကြောင့်အလုံးစုံသောအင်္ဂါကြီးငယ်တို့ပြည့်စုံနေတဲ့အခြားတ attva တွေရှိတယ် သူကရုပ်ကြီးတွေရှိနေတဲ့ဗြမာကြီးတွေရှိတာပေါ့ရူပဗြမာကြီးတွေအဆင်းတွေအင်္ဂါတွေအဲ့ဓာတွေလည်းရှိတယ်အဲ့ဒီအတ္တကိုယ်ကောင်ပျက်စီးရင် လုံးဝပြတ်သွားတယ်အဲ့ဒီခန္ဓာကိုယ်ကြီးပျက်စီးသွားရင် तू လုံးဝနောက်ထပ်တစ်ဖန်ဘဝဆိုတာသူတို့မရှိတော့ပျက်စီးတယ်လို့ဗြမာကိုမြင်ပြီးပျက်စီးတယ်လို့ယူတယ်အဲ့ဒီအပေါ်ကယူရှိတဲ့လူကိုတဲ့အခြားလူတယောက်ကနေရူပဗြမာတွေအတ္တလုံးဝပြတ်တာမဟုတ်သေးဘူးအာကာသနိစ္စယတနာဘုံမှာအခြားအတ္တတွေရှိသေးတယ် အာကာသနိစ္စယတနာဘုံအဲ့ဒီမှာအခြားအတ္တတွေရှိတယ်အဲ့ဒီအတ္တတွေဖြစ်ပြီးမှ तू ကပျက်စီးတယ်လို့ तू ကရိုးရိုးရူပဗြဟ္မာထက်ကိုအာကာသနိစ္စယတနာဘုံမှာရောက်နေတဲ့ဗြဟ္မာတွေကို तू ကမြင်ပြီးပြောတာအဲ့ဒီကနေမှအခြားတယောက်ကအာကိန်အာကာသနိစ္စယတနာဗြဟ္မာဘုံကအတ္တလုံးဝပြတ်သေးတာမဟုတ်ဘူးဝိညာဉ်နိစ္စယတနာဘုံဝိညာဉ်လေးပဲရှိတယ်အဲ့ဒီဝိညာဉ်နိစ္စယတနာဘုံကအတ္တတွေဟာ तू ကအဲ့ဒီကြမှာပျက်စီးတယ် အဲ့ဒီကနေပြီးတော့နောက်ထပ်တော့ဝိညာဏသာယတနာဘုံကအတ္တမှာပြတ်သေးတာမဟုတ်ဘူးအာဂိဉ္စညာယတနာဘုံကအတ္တရှိသေးတယ်အဲ့ဒီအာဂိဉ္စညာယတနာဘုံကအတ္တပြတ်မှတကယ်ပြတ်တာအဲ့ဒီအပေါ်ကယူရှိတယ်လို့အောက်ကနောက်တစ်ယောက်ကအာဂိဉ္စညာယတနာဘုံကအတ္တလည်းပဲလုံးဝပြတ်တာမဟုတ်သေးဘူးနေဝတင်ညာနာတင်ညာယတနာဘုံရှိတယ်အဲ့ဒီနေဝတင်ညာနာတင်ညာယတနာဘုံဆိုတဲ့ဘုံက အတ္တမှာတကယ်နောက်ဆုံးအပိပြတ်ပြတ်တာလို့သူကအဲ့ဒီမှာတခါတည်းအယူဆဥစ္စေဒဒိဋ္ဌိလူဘဝလူသေးရင်ပြတ်တယ်လို့ယူဆတယ်နတ်သေးရင်ပြတ်တယ်လို့ယူဆတယ်ရူပဗြမာတွေသေရင်အရူပဗြမာတွေသေရင်ပြတ်တယ်လို့ယူဆတယ်ဥစ္စေဒဒိဋ္ဌိကအဲ့ဒါအလုံး9မျိုးဘလို့နီးနဲ့ယူယူသေပြီးဟိုဘက်မှာနောက်ထပ်ဘဝမရှိဘူးလို့ယူတာပဲဥစ္စေဒဒိဋ္ဌိရဲ့အယူဆတာ နော်တတ္တရဒိဋ္ဌိကသေပြီးဆက်နေတယ်တတ္တရကဘဝဆက်ဥစ္စေဓာကဘဝမဆက်ဘူးဥစ္စေဓာက ပြတ်တယ်လို့ယူတာဥစ္စေဓာရတယ်နော်ဥစ္စေဓာဒိဋ္ဌိအဲ့ဒီအနေမှာဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒရတယ်ဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒဆိုတာကာမဂုဏ်၅ပါးပြည့်စုံစွာခံထားရတဲ့အတ္တပုဂ္ဂိုလ်မျက်မှောက်နိဗ္ဗာန်လို့ယူမှားခြင်းလူတွေကအခုလောကမှာရှိတယ်ကောင်းကောင်းလေးနေရတယ်ကောင်းကောင်းလေးစားရတယ် ချမ်းသာလိုက်တာကွာလောကနိဗ္ဗာန်ပဲဘာလို့လဲဆိုကောင်းကောင်းနေရလို့ကောင်းကောင်းစားရလို့ဖះလက်ထက်ကပုံနာကြီးတယောက်ကဗိုက်ကြီးပုတ်ပုတ်ပြပြီးတော့ရှင်ကြီးခေါ်ရမရှင်ကြီးခေါ်ရမပြောပြောပြောပြောနေတဲ့နိဗ္ဗာန်နိဗ္ဗာန်ဆိုတာကျွန်ုပ်ရထားပြီးပြီတဲ့ဘယ်နိဗ္ဗာန်ရတာဟာအခုကောင်းကောင်းစားရတယ်အဲကောင်းကောင်းလည်းအိပ်ရတယ်ကောင်းကောင်းလည်းနေရတယ်တဲ့ ကောင်းလိုက်တဲ့ဘဝတဲ့ဘာဒုက္ခမှမရှိလို့ရှင်ကြီးခေါ်တော့ပြောပြောနေနိဗ္ဗာန်ဟာတဲ့ကျွန်တော်ကရကိုရထတာလို့ပုံနာလာပြောတော့မြတ်စွာဘုရားပြောတဲ့နိဗ္ဗာန်နဲ့သူ့နိဗ္ဗာန်နဲ့တခြားသည်လေသူ့နိဗ္ဗာန်ကအခုကောင်းတယ်ပြောပြီးတော့တောင်းနေကြတော့စိုးရိမ်စရာပူဆဲစရာငိုကြွေးစရာလာမှာဟုတ်တယ်မလားလာတဲ့အခါကျတော့ငိုရောမြည်တမ်းပြီးတော့အမလဲဒုက္ခရောက်လိုက်တာဟောဘဝ အရင်တော့ကောင်းကောင်းနေခဲ့ရတယ်ကောင်းကောင်းစားခဲ့ရတဲ့ဟာတွေတီမြဲတာမှမဟုတ်တာအခုဦးဇင်းတို့တကွေတွေဒကာဒကမတို့တွေကောင်းပြီဆိုတာတွေစားခဲ့တယ်သုံးဆောင်ခဲ့တယ်အဲ့ဒါတွေခုရှိသေးလားအိမ်မက်ထဲကအယုတ်ရေးတယ်ရေတဲ့အယုတ်ရေးတယ်လို့ပဲအိမ်မက်မက်တယ်လို့ပဲဘာမှမရှိတော့ဘူးလေလောကကြီးထဲမှာကောင်းတယ်ကောင်းတယ်လို့ပြောနေတဲ့ခံစားနေတဲ့အရာတွေဟာအကုန်လုံးခဏနေအပြီးအကုန်ဖြစ်ပြီးတော့အကုန်ပြတ်သွားတာကြီးပဲဘာမှမရှိဘူးအဲ့ဒါကြောင့်မို့အဲ့ဒါကိုသူတို့က မျက်စိလေးနဲ့အစင်နဲ့တိုက်တယ်ဒါလေးတွေကိုနားထောင်ရင်းနဲ့အဲ့ဒါလေးတွေကိုသူတို့ကတာယာဝယ်လို့ထင်းတယ်ကြည့်လေညဇပွဲသွားကြည့်ဇပွဲသွားကြည့်တော့မနက်မိုးလင်းတော့အိတ်ချမုံမုံဝါနဲ့ပြန်ချလာပြီးတော့တခေါခေါနဲ့အိတ်လိုက်တာညဇပွဲကြည့်တော့တာယာဝယ်တွေပျော်ရွှင်ပွဲတွေမြူးကြပွဲတွေတဝါဝါနဲ့ရီရတာတွေဘယ်ရောက်သွားမရှိတော့ဘူးဒါကြောင့်မို့မြတ်စွာဘုရားကဒုက္ခတွေဒုက္ခတွေအဲ့ဒီဟာတွေဟာ ဒုက္ခကိုလည်းပယ်ရမှာပဲဒုက္ခလည်းပယ်ရမှာပဲဥပ္ပခါလည်းပယ်ရမှာပဲဘာကြောင့်လဲဆိုအဲ့ဒါတွေမြဲမှာမမြဲတာမမြဲလို့ကိုမြတ်စွာဘုရားအဲ့ဒါဒီအနိစ္စအဲ့ဒီအနိစ္စတွေဖြစ်နေရလို့အဲ့ဒါဒီပင်လင်ဒုက္ခအဲ့ဒီဒုက္ခဒီပင်လင်အစိုးမရမပိုင်လို့အနတ္တလို့ဘုရားကလက္ခဏာညာသုံးပါးနဲ့အဲ့လိုဟောတာအကြောင်းမို့ဒိဋ္ဌဓမ္မနိဗ္ဗာန်ဆိုဘုရားလိုချင်တဲ့ပြောတဲ့နိဗ္ဗာန်မဟုတ်ဘူးမြတ်စွာဘုရားလိုချင်လို့ပြောတဲ့နိဗ္ဗာန်ကဒုက္ခသမုဒယတွေချုပ်ငြိမ်းသွားတဲ့နိဗ္ဗာန် ဒုက္ခတွေချုပ်ငြိမ်းသွားတာကိုနိဗ္ဗာန်လို့ဘုရားကသုံးတာအခုဒီကယူဆတဲ့နိဗ္ဗာန်အဲ့ဒါမဟုတ်ဘူးသူတို့ကတခါတည်းမြင်နေရတယ်ကြားနေရတယ်တာယာဝယ်တွေခံစားနေရတာကြီးကိုနိဗ္ဗာန်လို့လောကနိဗ္ဗာန်လို့ယူထတာတဲ့အဲ့ဒီတာယာဝယ်တွေဆိုတာဘာတစ်ခုမှမမြဲလို့မြတ်စွာဘုရားအဲ့ဒါဒီနိဗ္ဗာန်မဟုတ်ဘူးတဲ့နော်တရင်ကချမ်းသာလေးပဲလူတွေပြောနေတဲ့နော်အဲ့ဒီချမ်းသာဒီပြန်လေးနောက်ဆုံးဆင်းရဲပြန်ဖြစ်သွားတာပဲတဲ့မြတ်စွာဘုရားနော်အဲ့ဒါကြောင့်မို့ဦးဇင်းတို့အခု ဒိဋ္ဌဓမ္မနိဗ္ဗာန်နံပါတ်1ဆိုတာကာမဂုဏ်၅ပါးကိုခံစားနေရတာလေးကိုပဲမလေကောင်းလိုက်တာကောင်းလိုက်တာလောကနိဗ္ဗာန်လို့ပြောနေကြတယ်တဲ့နော်အဲ့ဒီပုဂ္ဂိုလ်အဲ့ဒါအထက်ပါအယူရှိတဲ့ပုဂ္ဂိုလ်အခြားတယောက်ကနေပြီးတော့ဟဲ့မင်းကာမဂုဏ်၅ပါးခံချမ်းသာခံစားတယ်ဆိုတော့အဲ့ဒါဖောက်ဖောက်ပြန်တတ်တဲ့ပျက်စီးတတ်တဲ့ဒုက္ခဆင်းရဲကြီးရှိတယ်အဲ့ဒါကြီးကဒုက္ခတွေနဲ့နေနေရတာမင်းအဲ့ဒီဖောက်ပြန်ပျက်စီးတာကြီးနဲ့ နေရင်နေရင်နဲ့ဟောစိုးရင်တရားတွေတွေ့တော့ငိုရအောင်မယ်နော်ပူဆွေးရအောင်မယ်အဲ့ဒါဟာတကယ်ချမ်းသာမဟုတ်သေးဘူးဒိဋ္ဌဓမ္မချမ်းသာဆိုတာဘယ်ဟာလဲပထမဇန်ရမှာဒိဋ္ဌဓမ္မချမ်းသာနောက်ပုဂ္ဂိုလ်တယောက်က तू ကပထမဇန်ရထားတော့ပထမဇန်ကိုတကယ်ချမ်းသာမင်းအဲ့ဒီဟာလေးကိုဝင်စားကြည်စမ်းတွက်ကြည့်လေလူချမ်းသာနတ်ချမ်းသာတဲ့ဇန်ချမ်းသာပိုးတာတယ်ဇန်ချမ်းသာတဲ့မချမ်းသာမချမ်းသာတဲ့ဖိုချမ်းသာ ဟိုချမ်းသာတဲ့နိဗ္ဗာန်ချမ်းသာသည်ချမ်းသာအမျိုးမျိုးထဲမှာအဲ့ဒါကြောင့်မို့လောကီထဲမှာချမ်းသာနေတယ်ဆိုတာမြတ်စွာဘုရားရဲ့ဒီဇန်ကျင့်တဲ့ချမ်းသာနဲ့ရှင်ဘာဟုတ်သေးဘူးဇန်ချမ်းသာတွေကလည်းဒါသူတို့ကဒီချမ်းဇန်ချမ်းသာလေးရလို့သူတို့ကိုသူတို့ချမ်းသာလာပြီလို့သူကထင်သွားတယ်တကယ်တော့မဟုတ်သေးဘူးဒီဇန်ချမ်းသာလေးရလဲနော်အဲ့ဒါနဲ့ပထမဇန်ချမ်းသာလေးရတော့အမလီကောင်းလိုက်တာကောင်းလိုက်တာကောင်းလိုက်တာဒီပထမဇန်ချမ်းသာဆိုတာ မင်းတို့လူလောကလောကီစည်းစိမ်နေတော့ဘာမှကိုနှိုင်းရှင်လို့မရဘူးအင်မတန်မှကိုဒီဟာကချမ်းသာတယ်လို့သူကအဲ့ဒီမှာလောကီချမ်းသာကိုပယ်ပြီးတော့ပထမတန်ချမ်းသာကိုအကောင်းဆုံးလို့ထင်ပြီးအယူလွဲသွားတယ်တဲ့တခါဒုတိယတန်ရထားတဲ့ပုဂ္ဂိုလ်ကတခါမင်းအဲ့ဒီပထမတန်ချမ်းသာဝိတက်ဝိစာရတွေရှိနေတာရှောက်ကြံရတယ်သုံးတတ်ရတယ်မင်းအဲ့ဒါဒီပင်နေဆင်းရဲအဲ့ဒါမချမ်းသာသေးဘူးဟောဒီဒုတိယတန်ရမှာချမ်းသာရဆိုပြီးတော့တခါလေဒုတိယတန် ချမ်းသာဖို့မှာတကယ်ချမ်းသာလို့အယူလွဲသွားပြန်ရော အတခါတတိယဆန်ရထားတဲ့ပုဂ္ဂိုလ်ကရှေ့ရပုဂ္ဂိုလ်ဟဲ့အောင်မင်းမဟုတ်သေးဘူးမင်းအဲ့ဒီမှာမှမင်းကဝိတ္တနဲ့ဝိဇာရတော့ပဲမင်းပီတိအဲ့ဒီပီတိကလှုပ်ရှားနေတာအဲ့ဒီပီတိဆိုတာတုံ့လှုပ်မှုရှိသေးတယ်မင်းအဲ့ဒါမချမ်းသာသေးဘူးအဲ့ဒါကိုပယ်မှချမ်းသာတယ်ဆိုတော့ तू ကပီတိကိုပယ်ထားပြီးဒုက္ခလေးနဲ့နေတာအဲ့တော့တတိယဆန်ရထားတဲ့ပုဂ္ဂိုလ်လည်းတခါသတုဒ္ဒဆန်ရတဲ့ပုဂ္ဂိုလ်က မင်းအဲ့ဒီဒုက္ခလေးနဲ့နေတယ်အဘွားမထင်နဲ့အဲ့ဒီဒုက္ခလေးကလည်းတကယ်ချမ်းသာမဟုတ်သေးဘူးတကယ်ချမ်းသာကဒုက္ခဒုက္ခမဟုတ်တဲ့ဥပ္ပခာသဘောသူကယူဆပြန်ရောအဲ့ဒီတော့နံပါတ်1ကလောကီအာယုံကာမဂုဏ်စိတ်တွေကိုဒိဋ္ဌဓမ္မနိဗ္ဗာန်လို့တွက်တယ်နံပါတ်2ကပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်ဆိုပြီးတော့၅မျိုးเนาะ အဲ့ဒီပထမဇန်ရပြီးတော့ပထမဇန်ကိုဒိဋ္ဌဓမ္မနိဗ္ဗာန်ဝါရဒါနိဗ္ဗာန်ပဲလို့ယူဆလိုက်တာဒုတိယဇန်ရပြီးတော့နိဗ္ဗာန်ပဲလို့ယူဆတယ်တတိယဇန်ရပြီးနိဗ္ဗာန်ပဲလို့ယူဆတယ်စတုထဇန်ရပြီးနိဗ္ဗာန်ပဲလို့ယူဆတယ်ဆိုတော့အယူဆ၅မျိုးအဲ့ဒါဒီဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒအဲ့ဒါတွေကလည်းအယူလွဲတာဇန်နေထိတော့ရတယ်နော်ပထမဇန်ဒုတိယဇန်တတိယဇန်စတုထဇန်နေထိရပင်ရညာတော်လည်းပဲဒီပုဂ္ဂိုလ်ကြီးတွေဟာ ဗုဒ္ဓဖရာရှင်ကဲ့သို့အသိဉာဏ်တွေမရှိဘူးတဲ့မရှိလို့သူတို့မှမရဘူးမရလို့မြတ်စွာဘုရားချက်သားတို့အဲ့ဒါဘာကြောင့်လွဲတာလဲဖတ်တာကြောင့်နော်မျက်စိရဲ့အဆင်းရဲ့မြင်သိတဲ့ရဲ့သုံးခုပေါင်းစုံတာဖတ်တာအဲ့ဒီဖတ်တာဆိုတဲ့အကြောင်းကြောင့်အဲ့ဒီပေါ်မှာခံစားမှုမှတ်သားမှုစံစားမှုတွေဖြစ်ပေါ်လာတယ်ဝေဒနာတွေဖြစ်ပေါ်ရတယ်နော်ဝေဒနာမှတဏှာကူးပြီးတော့အဲ့ဒီမှာတခါတည်း ဒိဋ္ဌိတို့ဒေါသတို့အယူလွဲတာတို့အဲ့ဒါတွေဖြစ်ကုန်တာအဲ့တော့မင်းတို့ဒီဟာတွေအယူလွဲခြင်းရဲ့တကယ်အကြောင်းရင်းအမှန်တွေရှာကြည့်အဲ့ဒါပါလေအဲ့ဒါဒီဖတ်တာကြောင့်ဖြစ်တာဘုရားကဖတ်တာကိုအခြေခံကနေစခေါ်တာနားနဲ့အတန်နဲ့ကြားတာလဲဒီတိုင်းပဲအဲ့ဒီကနေပြီးတော့မှအယူလွဲမှုတွေเนาะခံစားမှုတွေမှတ်သားမှုတွေအဲ့ဒါတွေအကုန်ဖြစ်ရတာနှာခေါင်းနဲ့အနတ်เนาะအဲ့ဒီမှာဖတ်တာရှိတယ်ဖတ်တာဖြစ်တယ် အဲ့ဒီဖတ်တာတွေကြောင့်ဖြစ်ရတာပဲလို့မြတ်စွာဘုရားကအဲ့ဒီအယူအဆတွေကို အကုန်လုံးပြန်ပြီးတော့ဘယ်နဲ့ပြန်ချုပ်လဲပြီးကြတဲ့ဘက်ကဥစဉ်ရှင်းခဲ့ပြီးဝေဒနာမှတဏမကူအောင်မြင်မြင်ကမတ္တလေးရှုကြားကြားကမတ္တလေးရှုနာနာကမတ္တလေးရှုအဲ့ဒါကစိတ်နဲ့ရှုတာပေါ့မြင်သိသိလေးပေါ်တယ်အော် မြင်သိသိလေးမျက်စိနဲ့အဆင်းနဲ့တိုက်တယ်မြင်ပြီးပြက်ပါလားနားနဲ့အသံနဲ့တိုက်တယ်ကြားပြီးပြက်ပါလားနှာခေါင်းနဲ့အနံ့နဲ့တိုက်တယ်နံပြီးပြက်ပါလား ရှာနဲ့အရသာနဲ့တွေ့တီတွေ့တီပြီးပြက်ပါလားအဲ့ဒီလိုအာယုံ6ပါးတကား6ပေါက်မှာတွေ့တိုင်းတွေ့တိုင်းတွေ့တိုင်းတွေ့တိုင်းမှာမြင်စိတ်ကြားစိတ်နာစိတ်စားသိစိတ်တွေကို तू ကအကုန်လုံးမှတ်တာမှတ်တဲ့အခါကျတော့အဲ့ဒီမှာပေါ်လာတဲ့တိုက်ဆိုင်တိုင်းတိုက်ဆိုင်တိုင်းမှာဒါဖတ်တာကနေမှဖြတ်ဖြတ်ဖြတ်ဖြတ်သွားအောင်လို့ तू ကရှုတာစိတ်ကလေးတစ်လုံးကနေအဲ့ဒီကနေပြီးတော့ဦးဇင်းတို့အများဆုံးရှုတဲ့နေရာကတော့ ဒါဝေဒနာနေရှုတာပေါ့မျက်စိနဲ့အစင်းနဲ့တိုက်တယ်ခံစားမှုလေးဖြစ်တယ်အော်ကောင်းတာလေးလည်းခံစားပြက်ဆိုတာလေးလည်းခံစားပြက်အလဲလက်လေးလည်းခံစားပြက်နားနဲ့အသံနဲ့တိုက်တယ်တိုက်တဲ့အသံလေးလည်းခံစားပြက်နော်အဲ့မှာကောင်းတာလေးပေါ်လဲခံစားပြက်တာပဲဆိုတာပေါ်လဲခံစားပြက်တာပဲအလဲလက်ပေါ်လဲခံစားပြက်တာပဲဆိုပြီးတော့ဒါကဝေဒနာနုပဒနာကနေမှာပြိဿသမုပ္ပါဆက်ရက်ကိုဖြတ်ရင်တော့ချက်သားတော့မင်းတို့အဲ့ဒီအယူတွေမရှိနိုင်တော့ဘူးနော်ဒါကြောင့်မို့အဲ့ဒီလိုအယူတွေ ပြတ်ဖို့ရာအတွက်ကတော့ဖတ်တာကနေပြီးတော့နောက်ဆုံးဝေဒနာသူကသူဖတ်တာကနေဖြတ်ဖြတ်နော်ဝေဒနာကနေဖြတ်ဖြတ်ကြိုက်တဲ့နေရာကနေဖြတ်ပြအောင်ဖြတ်မှာပဲအဲ့ဒီပရိစ္ဆသမုပ္ပါကြီးကိုလည်နေသေးသမျှအဲ့ဒါကြီးမင်းတို့ရဲ့တဏ္ဍာမှာနော်ရှိနေသေးသမျှမြတ်စွာဘုရားချက်သားတော်တဲ့မင်းတို့ဘယ်တော့မှငြိမ်းအေးတဲ့ဘဝမရသေးဘူးတဲ့။ဘာကြောင့်လဲဆိုတော့ ဒီအယူဝါဒတွေကိုယ့်ရဲ့တန်တာမှာကိန်းနေရင်အခုအလုံးသောမိစ္ဆာဒိဋ္ဌိ62မျိုး62မျိုးသောဒီမိစ္ဆာဒိဋ္ဌိတွေကိုယ့်ရဲ့တန်ထာမှာကိန်းနေရင်တည်ပြီးဟိုဘက်ဘာမှရှိဘူးကွာအလကားပဲဒီဟာသူ့အနေနဲ့သူဘယ်သူမှလည်းမြင်တာမဟုတ်ဘူးဆိုပြီးတော့အဲ့တော့ကုသိုလ်လုပ်လဲအလကားဘာမှမြင်ရတာလည်းမဟုတ်ဘူးကုသိုလ်ရဲ့အကျိုးလည်းမမြင်ရဘူးအကုသိုလ်အကျိုးလည်းမမြင်ရဘူးဟော နောက်ကြောဘာတချို့တွေလေဘလို့ယူဆလာအဲ့ဒါနာပြုတယ်ဆိုအဲ့ဒါအကျွေးဆက်နေတာပါဩသီလဆောက်တည်တယ်ဆိုတာအငတ်ခံတာပါကွာဟောအယူတွေလွဲလာအဲ့ဒီအယူလွဲလာတော့ရုစာဒေဝီပြောမင်းသမီးလေးပြောတဲ့စကားရှိတယ်အဖေတဲ့အဲ့ဒီပုံကိုကြီးတွေဟာဝန်နေတင်ထားတဲ့လှဲကြီးလို့လှဲကြီးတလဲပေါ်မှာပစ္စည်းတွေ တင်တယ်တင်လိုက်တိုင်းတင်လိုက်တိုင်းလဲလဲလဲလဲပြီးတော့အီအီအီအီကြသွားနော်အခုလည်းပဲတဲ့ဒီမိစ္ဆာအယူတွေလွဲတဲ့ပုံကိုအဖေအဲ့လိုဖြစ်မှာအဲ့ဒါကနာဒရဇတ်ရှင်အာနန္ဒာအလောင်းရုစာဒေဝီမင်းသမီးလေးသူ့ရဲ့အဖေအင်္ဂတိမင်းအဲ့ဒီမင်းကြီးဟာတနေ့ တပတ်ကိုအသက်ပြားတစ်ထောင်သမီးကိုပေးတယ်အသက်ပြားတစ်ထောင်သမီးကိုပေးပြီးအလှူဒန်းလုပ်ခိုင်းတာသမီးကလည်းတပတ်တပတ်ကိုရှေးခက်ကအသက်ပြားတစ်ထောင်ထုတ်ထုတ်ပြီးတော့သူကလည်းအလှူဒန်းကြီးတွေလုပ်တာတနေ့တော့သူမူကြီးမရိုင်းနဲ့စကားပြောစကားပြောရင်းနဲ့အဲ့ဒီမှာသူ့ရဲ့စစ်သူကြီးကဘာပြောလဲဆိုတော့ရှင်မင်းကြီးတဲ့လောကလူတွေက ကုစုအကျိုးအကုစုအကျိုးလို့ပြောပြောနေတာတကယ်တမ်းတော့အရှင်မင်းကြီးမရှိဘူးတဲ့ဟာမင်းကဘလို့လို့ပြောနိုင်တာတော့အရှင်မင်းကြီးတဲ့အကျွန်ုပ်ကဇာတိတ္တရဉာဏ်ရတယ်တဲ့ပြီးခဲ့တဲ့ဘဝကနွားသသမားကြီးတဲ့နွားတွေကိုတတ်ပြီးတော့အမဲသားရောင်းစားလာခဲ့တဲ့ပုံကိုကြီးအခုဒီဘဝမှာလူလာဖြစ်ပြီးတော့ အခုဒီမှာစစ်သူကြီးလာဖြစ်တယ်ဆိုတော့အဲ့ဒီအာကုသိုလ်အကျိုးမပေးလို့ပေါ့တဲ့နွားတတ်တဲ့အာကုသိုလ်အကျိုးလာပေးရင်တို့ပြောသလိုဆိုငရက်ခံရမှာခံရလို့လားတဲ့အခုမတွေ့ပါဘူးတဲ့အခုစစ်သူကြီးဖြစ်ရတာပဲအဲ့ဒီအချိန်မှာတခါတဲ့ဘီဇကဆိုတဲ့ဂျွန်ကလည်းဟင်းဟင်းနဲ့ထငိုတယ်ရှင်မင်းကဟဲ့မင်းကဘာဖြစ်လို့ငိုရလဲဟာရှင်မင်းကြီးစစ်သူကြီးပြောတာမှန်လိုက်တာမှန်လိုက်တာဟာဘာဖြစ်လို့တော့ ဘာဖြစ်ရမှာလဲကျွန်တော်လည်းအရင်ဘဝတုန်းကကောင်းမှုတွေပြုခဲ့တာလေတဲ့ကောင်းမှုတွေပြုခဲ့တဲ့တထေးဖြစ်ပါရဲ့တန်းတဲ့ဒီဘဝမှာမှကျွန်ဖြစ်ရတဲ့ဘဝမှာနာလိုက်တာတဲ့ကောင်းမှုရဲ့အကျိုးမကောင်းမှုအကျိုးဘာမှမရှိဘူးသူဖြစ်ချင်တာဖြစ်နေတာပဲဟောသူကယူဆလိုက်တာအဲ့ဒါနဲ့ကြံတဲ့မတ်တွေကလေအာရှင်မင်းကြီးဒါဆိုရင်ဟိုဆရာကြီးသွားမယ်လေ ကတ္တပဆိုတဲ့ဆရာကြီးရှိတယ်အဲ့ဒီဆရာကြီးကအသက်ကလည်းကြီးပြီအတွေ့အကြုံတွေလည်းအမတန်မှကိုကြွယ်ဝတဲ့ပုဂ္ဂိုလ်ကြီးသူ့ဒီသွားကြရအောင်ဆိုတော့ရှင်မင်းအဲ့နဲ့လိုက်သွားလိုက်သွားတော့ဟိုကကတ္တပဆိုတဲ့ဆရာကြီးကသင်မင်းကြီးတဲ့ကုစုပြုတ်တယ်အာကုစုပြုတ်တယ်ကုစုကံအာကုစုကံခံရတယ်ဆိုမြင်မမမြင်ရပဲနဲ့သွားမယုံသားမှနဲ့သေပြီးဟိုဘက်လည်းမြင်ရတာလည်းမဟုတ်ဘူး ကုသိုလ်ရဲ့အကျိုးလည်းမမြင်ရအကုသိုလ်အကျိုးလည်းမမြင်ရအလကဒါနတွေလို့အလကကုံနာရှိတာပဲသီလဆောက်တည်တော့လည်းဘာရှိငတ်တာရှိတာပဲတဲ့ဘာမှအကျိုးမများတာယူအကျိုးမရှိတာကိုအသိမင်းကြီးမလုံနဲ့ဆိုတာနတ္ထိကဟေတုဒိဋ္ဌိမရှိဘူးဘာမှကောင်းတာလှုပ်လှုပ်ဆိုးတာလှုပ်လှုပ်ဘာကံနေဘာเจ้าနေမှာမရှိဘူးလို့သူကအဲ့ဒီလိုယူဆတယ် အဲ့လိုယူဆလိုက်တဲ့အယူဆကိုအခြေခံပြီးဟောလိုက်တာရှင်ဘုရင်ကြီးအရှင်ဖះပြောတာမှန်တယ်ဟောဒီမှာစစ်သူကြီးကလည်းပြောတယ်ဒီကျွန်ကလည်းသူ အတိတ်ကိုမြင်ပြီးပြောတယ်အရှင်ဖះပြောတာနဲ့ဆိုတော့မှန်ပြီဒိန်တဲ့တော့သေးသေးချာချာသိရပြီအဲ့ဒီမှာအယူလွဲထွက်သွားတာနန်းတော်ပြန်ရောက်ကလေးအလှူဒန်းတွေအကုန်ပိတ် သမီးကိုပေးတဲ့လာစဉ်အဲ့ဒီတပတ်တစ်ထောင်နေလဲအကုန်ပိတ်ဘာမှမပေးတော့နဲ့သမီးဒီနေ့ကစပျော်ပျော်နေပျော်ပျော်စလှုပ်ချင်တာလုံးသမီးခေါ်ပြောတယ်သမီးကအဖေဘလို့ဖြစ်တာလဲဟာဘလို့ဖြစ်ရမှာလဲအဲ့ဒီမှာဆရာကြီးဒီငါသွားတရားနာဆရာကြီးကသေချာပြောပြလိုက်တယ်ဟုတ်ပါဘူးအဲ့ဒီပြောပြတဲ့ဆရာကြီးကဘာဖြစ်လို့ तू ကကိုတော်လုံးကြီးကျင့်နေတာလဲ ကုစုအကျိုးအကုစုအကျိုးမရှိဘူးလဲပြောမရှိရင်မကျင့်နဲ့လေတဲ့သူကြတော့ကိုတုံးလုံးကြီးနဲ့ကျင့်နေပြီးတော့သူများကြတော့ကုသိုလ်ကျိုးမရှိဘူးအကုသိုလ်ကျိုးမရှိဘူးဆိုပြီးပြောနေတာအဲ့ဒါဆို तू မရှိဘဲနဲ့ဘာလို့ကျင့်တာလဲဟိုကအာသမီးငါသူတွေယုံတာမဟုတ်တဲ့ဒီမှာစစ်သူကြီးနဲ့ကျွန်ကလည်းပြောတယ်အဲ့ဒါကြောင့်မို့ငါယုံတာသူတို့ထောက်ခံမဲတွေလည်းရှိတယ်ငါအလကားယုံတာမဟုတ်ဘူး ခက်ကုန်ပြီအဖေအဲ့ဒီအယူတွေလွဲကုန်ကြရင်တော့ဒုက္ခဖြစ်ကုန်မှာဝန်တင်ထားတဲ့လှဲကြီးပေါ်မှာတင်ရင်တင်ရင်တင်ရင်အဲ့လှဲကြီးကကြတော့ကြိုးကြသလိုပဲအခုလဲမကောင်းတာတွေရှောက်လုံးကြရင်လုံးကြရင်နဲ့အဖေတတိုင်းပြည်လုံးပြက်ကုန်တော့မှာဖေလုံးပုံနဲ့တော့အာမရဘူးသမီးသွားနင်းကောင်းကောင်းနေလှုပ်ချင်တာလှုပ်စားချင်တာစားနောက်ဘဝလည်းမယုံနဲ့နော်ကုသိုလ်တွေလည်းပြုမနေနဲ့အလကားလှုပ်ရှုပ်တယ် ဒီဘဝမှာကိုဒီဘဝတက်ခုလှုပ်ချင်တာလှုပ်နေချင်သလိုနေစားချင်သလိုဒါစပြီးနေတော့ဆိုပြီးတော့တမိမှာလို့တော့တမိကစိတ်ဆင်းရဲလိုက်တာငါအဖေကိုဘသူများချွတ်နိုင်မှာမတော့ညာကြတော့ဩရှေ့လောကရကြီးကိုလက်အုပ်ချီပြီးတော့ဩလောကမှာ ရှိကြတဲ့အတင်သူတော်ကောင်းတို့ အကျွန်ုပ်ရဲ့အဖေကြီးတော့အယူတွေလွဲကုန်ပါပြီလာပြီးတော့ချွေကျွတ်နိုင်တဲ့ပုံကောများရှိရင်လာပြီးဟော့ပေးကြပါဦးဖအေးဆိုတော့ပြန်မတရားပြလို့မှမရတော့တာဟမ်ဖအေးဆိုတော့နင်ကငါမွေးထားတဲ့ငါသမီးပဲဆိုပြီးတော့ဟိုကလည်းသူ့ယူဘလို့ပြောပြောလက်မခံတော့ဘူးလက်မခံတော့လောကပါဠနတ်တွေကိုတိုင်တယ်ရအဲ့ဒီလောကကြီးကိုတိုင်တယ်တဲ့အခါကျတော့မှ အဲ့ဒီမှာအရှိလောကရကြီးကိုလောက်ချီပြီးတော့လှမ်းပြီးတိုင်တဲနေခြင်းနဲ့ဦးဇင်းတို့ရဲ့ဖရာအလောင်းတော်ကဗြမာကြီးဖြစ်နေနာဒရဗြမာအဲ့ဒီနာဒရဗြမာကြီးကဒိဗ္ဗသောတာနဲ့ကြားတာအော်လူပြည်ကအမျိုးသမီးတယောက်က သူ့အဖေဘယင်ကြီးအယူလွဲလို့လှမ်းပြီးတော့တိုင်တဲနေတာပဲငါသွားပြီးတော့ချွတ်အောင်မှာပဲဆိုပြီးတော့ အဲ့ဒီမှာတခါတဲ့ရှင်မင်းကြီးနေတဲ့နန်းပြတ်တဲ့ရကောင်းငင်ကနေမှအဲ့မှာရသက်ဝတ်နဲ့ဈေးညံကြွရဘာကြောင့်လဲဆိုတကောပြမှာကိုကယုံပါလေတကောမပြရင်မယုံဘူးလူဆိုတာကအဲ့တော့ရှေ့မှာဈေးညံလဲပြလိုက်ရောအဲ့ဒီမှာဟာအတင်မစုလဲအကျွန်ုပ်ရသက်ပါအတင်မင်းကြီးကုသိုလ်အကျိုးအကုသိုလ်အကျိုးယုံမူလား ယုံပါဘူးကိုရောအလကားလျှောက်ပြောနေကြတာလက်တွေလည်းဘာတစ်ခုမှပြနိုင်တာလည်းမရှိဘူးကုသိုလ်ရဲ့အကျိုးလည်းမပြနိုင် အကုသိုလ်အကျိုးလည်းမပြနိုင်လျှောက်ပြောနေကြတာတွေကြီးပဲသမင်းကြီးရဲ့အဖိုးတွေအဖွားတွေဆွေတွေမျိုးတွေမြင်မြင်လားတေသွားတဲ့ပုံကိုယ်ဘယ်မှာရှိတယ်ဆိုတာသိကျင်လားတဲ့အဲ့ကြတော့မှသိကျင်ပါတယ်ဖေ။သိကျင်ရင် ဟောတာကြိတ် လူဘဝမှာဒါနာကောင်းမှုတွေပြုလုပ်ပြီးတော့တည်သွားတဲ့အဖိုးတွေအဖွားတွေတွေကတချို့တဝက်ကဟောဒီမှာနတ်ပြည်မှာနေရဆိုတခါတဲ့နတ်ပြည်6ထပ်ကိုအကုန်လုံးမြင်ရအောင်ပြတယ်ကဲလူဘဝမှာတော့ကအဲ့ဒီအယူတွေလွဲပြီးတော့ကုစုအကုစုတွေအကုန်ပယ်ကံတရားတွေပြက်ပယ်ပြီးလှုပ်ရှင်အောင်လှုပ်တဲ့ဘိုးဘွားတွေတဲ့ဆွေတွေမျိုးတွေမြန်ကြည်သန်းအောင်ဆိုတော့ငရဲကြည်လာတော့အမလေးအလိုလေးကဲကြပါအောင်ယူကြပါအောင်နဲ့ အော်ဟစ်ပြီးတော့အမလေးကြောက်လန့်ပြီးတော့အဲ့ဒီကြောင့်ရှင်မင်းကြီးတုံလှုပ်သွားကဲဘယ်နဲ့လဲကုသိုလ်အကျိုးအကုသိုလ်အကျိုးမရှိဘူးလို့ယုံမလားလက်တွေ့ရောသိပြီလားအဲ့ဒီငရဲကိုသွားခြင်းသလားဟိုးအထက်နတ်ပုံကြီးတက်ခြင်းသလားရွေးကြိုက်တယ်လားသိရင်ကြောက်တယ်လူဆိုတာနော်မသိလို့မကြောက်တာမသိလို့မကြောက်တာဟိုမှာငရဲဒိဋ္ဌမြင်ရတော့နော်ငရဲဒိဋ္ဌမြင်ရတော့ကြောက်တယ် ကြောင့်မို့ဦးဇင်းတို့ရင်တော့ဓမ္မစီကဥထေလိုင်ရဲ့အကိုမြေသိန်းဆရာတော်ဖရာကြီးဆရာတော်ဖရာကြီးကသူ့နီးနဲ့တရားတွေပြပြီးတော့နတ်ပြည်တွေငရဲပြည်တွေကိုဆရာတော်ကြီးအကုန်ကြည်ခိုင်းတာကြည်ခိုင်းတဲ့အခါကျတော့တမာဒီအားကောင်းတဲ့ပုံကိုယ်တွေကနတ်ပြည်တွေလည်းမြင်ရတယ်ငရဲပြည်တွေလည်းမြင်ရတယ်ဗြမပြည်တွေလည်းအကုန်မြင်ရတာကိုမြင်ရတဲ့အခါကျတော့ဆရာတော်ကြီးကငရဲပြည်မြင်ရအောင်ကိုကြည်ကွာငရဲပြည်မြင်လို့မှမကြောက်ရင်ဒီကောင်မကြောက်တော့ဘူးတဲ့ ကိုယ်တိုင်လက်တွေ့ဒိဋ္ဌဓမ္မမြင်းကိုမြင်ရတယ်ဒီတရားတွေဆိုရှိတယ်မလှုပ်လို့မမြင်တာကြောင့်မို့အခုနာရရဖះလောင်းတော်နာရရဗြဟ္မာမင်းကရသက်အောင်ဆောင်လာပြီးတော့တခါတည်းငရဲတွေနတ်ပြည်တွေကြောက်ပြလိုက်တဲ့အခါကျမှဘယင်ကြီးကတုံလှုပ်သွားတာကဲကုသိုလ်ကံအကုသိုလ်ကံနေမဲကြည့်တယ်ဘာဖြစ်လို့ဒီလိုငရဲကိုခံရတယ်ဆိုတာငရဲသူငရဲသားကဥဒင်းတို့ဒကာတော်မတို့မှတ်ထား ဘယ်အာကုသိုလ်ကြောင့်ဟောဒီလိုခံရပါလဲမေတန့်ပြေပြေနိုင်တယ်ဦးဇင်းတို့လူတွေရတာမပြေနိုင်တာနော်အမေဝမ်းတွင်ဆယ်လနေလိုက်ကြတဲ့မဲကုန်ပြီဟိုမှာနော်မဲသွားပြီမဲသွားတာဟိုကငရဲသားကလောလောလတ်လတ်ကြီးပိတ်တာက လောလောလတ်လတ်ကြီးအိတ်တော်ယောက်ျားနိုးတော်လားသူဖြစ်တာငရဲဘုံဖြစ်တယ်ဆိုတာလည်းငရဲဘုံကဒီကနေဖြတ်ဆို အိတ်နေတဲ့လူကနိုးသွားသလိုဟိုမှာရောက်တော့ငရဲခန္ဓာကြီးနဲ့ဟီဟီဟီနဲ့ခန်းနေရတာမလဲငါတော့မှားခဲ့ပြီငါလူဘွားတော့မှဒါတွေလောက်ခဲ့မိတာမှားပြီအာဒါတွေလောက်ခဲ့မိတာမှားပြီဆိုပြီးတော့သူကအကုန်လုံးပြန်ပြီးတော့သိတယ်ပိတ်တာလည်းသိတယ်နော်တလိษံတချို့တလေတလိษံသိတယ်လူဘွားမှာသူတို့ဒီလိုမှားခဲ့ပြီဆိုတာတချို့လေတလိษံတွေသိတယ်လူတွေကနည်းနည်းသိနိုင်တဲ့ပုံကိုနဲတာဘာလို့လဲဆိုအမိဝမ်းတွင်းမှာဆယ်လ အောင်းလိုက်ပြီးတဲ့အချိန်ကနေပြီးတော့ဒီဘက်မှာကျတော့မေ့ပြောင်းပြီးတော့သွားကြတော့တာအခုတဘွားတောင်ကြည့်ပါလားအခုအသက်တွေကြီးကြီးကြီးကြီးကြီးကြီးလာဟင်လာမယ်ဒီမှန်ချဟမ်သမင်းစားပြီးမှလည်းမသိဘူးမစားပြီးမှလည်းမသိဘူးအဲသားလို့လည်းမသိဘူးသမီးလို့လည်းမသိတော့ဘူးနော်ဒီနေ့ဟိုမှာဆုံးကသွားရင်းနဲ့ရင်တော့ရှိနေတဲ့ဒကမာကြီးအခုနာဆင်းဟောရောက်သွားပြီဖျားတဲ့ဒကာကြီးက အဲ့ဒါတပည့်တော်တော့အခုသမီးတွေသားတွေမှားထားတယ်ငါကို ဖြစ်နိုင်ရင်နာစင်းဟုတ်မပို့ကြပါနဲ့သူ့ရဲ့ဆွေမျိုးတွေကအခုတယောက်ကအခုဘယ်သူသွားလို့မှမသိတော့ဘူးဖျားတဲ့ဟောဘဝတွေနော်ဒါဒီတဘဝလေးတွေရှိသေးရနော် နောက်ဘဝမကူးသေးဘူးဒီဘဝတွေဆွေမှလည်းမသိတော့ဘူးမျိုးမှလည်းမသိတော့ဘူးအဲ့တော့ဒကာကြီးကြောက်နေတာကဘယ်အချိန်တရားရှိအောင်မဲတာကျင်း ကြုံမှာလူတိုင်းလာမှာအခုဦးဇင်းတို့ဦးဇင်းတို့ဒကာဒကမတို့နိုင်ငံခြားနေတာပိုဆိုးတယ်နော်ဦးဇင်းတို့ဘုန်းကြီးလည်းပိုဆိုးတယ်ဟိုမှာကမ္ဘောဒီးယားဆရာတော်ကြီးတွေနာဆင်အောင်မှာထားလို့အဆင်မပြေလို့ဆိုအခုသူတို့နိုင်ငံပြန်ပို့ရတယ်ဒါကြောင့်မို့ဦးဇင်းတို့လည်းအခုကိုတရားဓမ္မနဲ့ပြင်းစင်အကုန်လုံးလုပ်နေရတာဘာလို့လဲဆိုနိုင်ငံရခြားဆိုတာသင်္ကန်းဝတ်နဲ့သာသနာပြုနိုင်အရွယ်ကောင်းတော့မှကောင်းတယ်ဟိုဘက်ကျတော့နာဆင်အောင်ပို့လိုက်ဒီသင်္ကန်းလေးဆွဲချွတ်မှာ တန်တန်လုံးဝလာတဲ့သင်္ကန်းဟုတ်တယ်မို့လားငယ်ငယ်လေးအိမ်မထက်မှာလူချွတ်တဲ့မက်လိုက်ရတော်မှတခါတည်းကိုစိတ်တွေဆင်းရဲလုံးလို့ငါကွာဘယ်နဲ့လို့လူချွတ်တဲ့မက်ပါလဲအဆိုပြီးတော့မြက်မြန်တော့နဲ့နုံနုံနဲ့ဝတ်လာခဲ့တဲ့ဒီသင်္ကန်းကနိုင်ငံခြားမှာနေတော့အသက်ကြီးရင်နာဆင်းအောင်ရောက်သွားရင်အကုန်လုံးဟိုမှာတခါတည်းချွတ်ပြမှာပဲဟုတ်တယ်မို့လားအဲ့တော့ဦးဇင်းတို့ဆိုလဲအကုန်လုံးကိုတရားဓမ္မနဲ့ အသက်ရွယ်ကြီးရင်ကဲမသေးသေးလို့ဟွာဖြစ်တဲ့အချိန်သာသနာဟွာမလုပ်တဲ့အချိန်ဒါဥစဉ်တို့လဲကိုယ့်ရကိုယ်ထမ်းပြန်ကြွပြီးတော့နေလို့ရတဲ့နေရာသင်္ကန်းဝတ်နဲ့ဆက်နေလို့ရမြန်မာပြည်ကတော့ရတယ်လေဘယ်သူမှအဲ့လိုမျိုးမလုပ်ဘူးဒါဘုန်းကြီးဆိုတာဒီလိုနိုင်ငံခြားတော့မရဘူးဘယ်သူမှလည်းဒုက္ခလည်းမခံနိုင်ဘူးလေဒါနိုင်ငံခြားရဲ့ထုံးတယ်ဘယ်သူမှလည်းအပြစ်ပြောလို့မရဘူးเนาะအဲ့ဒါကြောင့်မို့ကျုံလာမှာမေ့လာမှာအဲ့ဒါတွေကဖြစ်မှာကြောင့်မို့နောက်ဘဝဆိုတာ ပြန်သိဖို့ဆိုဒီဘဝတွင်တောင်မှ အကုန်လုံးမေ့နေတာလေဟုတ်တယ်မို့လားအဲ့ဒါကြောင့်မို့ငရဲသူငရဲသားတွေအဲ့ဒါတွေကြတော့သိတယ်တဲ့သူတို့ဟာ လူဘဝတုန်းကမှားခဲ့ပြီငါတို့ဟာလူဘဝတုန်းကသာသနာနဲ့တွေ့ပါရဲ့တန်းနဲ့ကြုံပါရဲ့တန်းနဲ့ဒီအယူလွဲတွေဒီအမှားတွေကိုငါတို့လောက်ခဲ့လို့ငါတို့ဒီလိုခါတယ်ဆိုတာငရဲသားလည်းသိတယ်နော်အဲ့ဒါကြောင့်အထူးအဖြင့်ပိတ်တာတွေဆိုလည်းသိတယ်သူတို့ဘယ်ဘဝဘလို့ခံစားခဲ့ရတဲ့ဘာတွေလောက်ခဲ့ပါတယ်ဖေကပြောတာပဲပိတ်တာတွေကလည်းနော်အဲ့ဒါမျိုးတွေအကုန်လုံး သူတို့ရဲ့အခက်အခဲတွေသူတို့ရဲ့ဘဝတွေရှိတယ်အဲ့တော့အခုလည်းပဲနာရဗြဟ္မာကြီးကတခါတဲ့ငရဲနဲ့နတ်ပြည်ဗြဟ္မာပြည်တွေအကုန်ပြပြီးတော့အင်္ဂတိမင်းကြီးကိုချွတ်လိုက်တော့မှမင်းကြီးကအရှင်မင်းအင်းရတဲ့အကျွန်တို့နားလည်ပါပြီအရင်တော့ကဒါတွေမတွေ့ခဲ့လို့မသိခဲ့လို့ပါဆိုပြီးအဲ့ဒီကြမှာအယူမှန်ပြီးတော့သွားတော့မှငါဟာတကယ်တာမန်ရတဲ့မဟုတ်ဘူးငါဟာဗြဟ္မာမင်းကြီးအသင့်ရဲ့သမီးတော်ဟာ ဒီလိုဒီလိုပဲငါ့ကိုလှမ်းပြီးတော့တောင်းဆိုလို့ငါဆင်းလာခဲ့ရတဲ့အကြောင်းပြောပြတာအဲ့တော့အဲ့ဒီသမီးတော်ဟာရုစာဒေဝီဆိုတာတခြားမဟုတ်အရှင်အာနန္ဒာအလောင်းသူကအရင်ဘဝတုန်းကဗရိန်တဲ့သားဘဝမှာပတ်စံရှိပြီးသူတော်သားများတွေလိုက်ဖြက်စီးလို့သေပြီးတော့ငရဲခံရတယ်ငရဲတော့မတတ်မကြဘူးကုသိုလ်ကံအကုသိုလ်ကံအကျိုးတွေဟာနော်သေအဲ့ဘဝမှာမကောင်းတာတွေလျှောက်လို့ပြီးသေပြီးနောက်ဘဝတထည့်ဖြစ်သေးတယ်တဲ့နော်ဒုတိယဘဝမှာ တထဲဖြစ်သေးတယ်နောက်တတိယဘဝကျမှအဲ့ဒီကနေပြီးတော့အဲ့တထဲဖြစ်တဲ့ဘဝကြောကောင်းမှုတွေပြန်ပြုတယ်တဲ့တထဲဖြစ်တဲ့ဒုတိယဘဝမှာကောင်းမှုတွေပြုတယ်ဒါပေမဲ့အဲ့ဒီကောင်းမှုကအကျိုးသူမပေးပြန်ဘူးအကျိုးမပေးဘဲနဲ့အဲ့ဒီကနေမှအဲ့ဒုတိယဘဝတည်တဲ့အချိန်ကျမှအဲ့ဒီမှာငရဲရောက်တာငရဲကလွတ်တဲ့အခါကျတော့ပရဒါတကံဆိုတာအဲ့ဒီမှာနွားဖြစ်တယ်သင်ကိုခံရတယ်ခွေးဖြစ်တယ်သင်ကိုခံရတယ်အဲ့ဒီလိုဘဝတွေမှာဖြစ်ပြီးတော့မှ ငရဲကလွတ်တဲ့တလိဆန်ပုံတွေမြောင်များစွာတင့်ကိုချင်းတွေခံရတယ်အဲ့ဒီကနေပြီးတော့မိမမဟုတ်ယောက်ျားမဟုတ်နှစ်ပုံပန်တို့ဘဝအဲ့ဒီဘဝတွေရတယ်အဲ့ဒီဘဝနေပြီးတော့မှအခုရုစာဒေဝီရုစာဒေဝီမတိုင်ခင်မှာတာဝနေသာနတ်ပြည်မှာအစေကံအမျိုးသမီးနတ်တွေဖြစ်သေးတယ်တရားမင်းရဲ့အစေကံနတ်တွေအမျိုးသမီးဘဝတွေရွယ်ဆက်တိုက်ဖြစ်တာအခုရုစာဒေဝီဘဝအဲ့လိုဘဝတွေအထိအဲ့ဒါအမျိုးသမီးဘဝတွေသူရခဲ့တဲ့အကျိုးကတော့သူ့ရဲ့အတိတ်က ပရဒါသကံရဲ့အကျိုးဆက်တွေကြောင့်သူရတယ်ဒါကြောင့်မို့ကုသိုလ်ကံဆိုတာတခါတလေကျတော့အဲ့ဒီလိုချက်ချင်းကြီးအကျိုးပေးတာမဟုတ်စောတော်တော့ကစစ်သူကြီးအရင်ဘဝကနွားတတ်တယ်ဒီဘဝစစ်သူကြီးဖြစ်တယ်သူကနွားတတ်ခဲ့တာနဲ့ဒီစစ်သူကြီးဘဝဒီနှစ်ခုပဲသူကမြင်တာတကယ်တမ်းကကတ္တဗဖရာရှင်ကိုတော်မြတ်ကြီးကိုရွှေပန်းကင်သွားလှူခဲ့ဘူးတယ်ဟောကတ္တဗမြတ်စွာဘုရားပြိဋိဘံပြုတ်သွားတဲ့အချိန်မှာမြတ်စွာဘုရားရဲ့ ဇေဒီတော်ကြီးပူဇော်ပွဲမှာသွားပြီးတော့ရွှေပန်းကင်ကြီးသွားလှူတာအဲ့ဒီရွှေပန်းကင်ကြီးလှူတဲ့ကောင်းမှုကအကျိုးပေးရမကုန်သေးဘူးအဲ့ဒါကြောင့်မို့အခုစစ်သူကြီးဘဝတွေဒီဆက်ရနာ तू ကပြီးကြတဲ့ဘဝနွားတတ်တာပဲ तू ကသွားတည်တယ်အဲ့စစ်သူကြီးဘဝက तू ပြုတ်ကြတဲ့ကောင်းမှု तू မမြင်ဘူးစောတော့ဘီဇကဆိုတဲ့ဂျွန်ကလည်းကတ္တဗဘုရားရှင်လက်ထက်တုန်းက तू ပြမှားခဲ့တာရှိတယ်ယဟန်တော်တစ်ပါးတောထဲမှာမျက်စိလဲနေတာအဲ့ဒီလဲနေတဲ့ယဟန်တော်က တခါကြီးလမ်းပြောက်နေလို့ပါလို့မဲတာ तू ကလည်းဓွားပြောက်လို့စိတ်တုံနေတဲ့အချိန်နဲ့အာကိုရောကလည်းကြုံကြနေတဲ့စကားများတာပဲလို့ပြောလိုက်တာဟိုကသီလရှိတဲ့ယဟန်ကိုကြုံလို့သွားပြောလိုက်တဲ့အတွက်အဲ့ဒီအကုသိုလ်ကြီးကအကျိုးပေးနေတာအဲ့ဒါအခုကြုံနေလာဖြစ်တယ်ဒီဘဝမှာအဲ့ဒီရဲ့အကျိုးပေးကပြီးခဲ့တဲ့ဘဝတုန်းကကြောသူကတထဲသွားဖြစ်သေးတယ်ကောင်းမှုပြုတယ်ဒါပေမဲ့ဒီဘဝမှာတထဲပြန်မဖြစ်ဖဲနဲ့အဲ့ဒီအတိတ်က ကတ္တဗဘုရားရှင်လက်ထက်ကယဟန်ကိုစော်ကားခဲ့တဲ့အကုသိုလ်ကံကအကျိုးပေးတာနော်နောက်ဇတ်တော်တစ်ခုကပိလဆိုတဲ့ယဟန်ကြီးကတ္တဗဘုရားရှင်သာသနာနောက်ပိုင်းမှာပိဋကသုံးပုံနှုတ်ကုံဆောင်တဲ့ကပိလယဟန်ကြီးလလာပါတွေမမောလာတဲ့အခါကျတော့တရားကိုမတရားမတရားကို တရားလို့ရှောက်ခေါ်တော့တာကျန်တဲ့တန်ဃာတွေအရှင်ဘုရားဖះဟောကဒီလိုဟောတာပါအရှင်ဘုရားမဟုတ်တာမဟောပါနဲ့ အာကိုတော့ဘာမဟုတ်မှလဲ तू ကသူလိုချင်တာဆွဲဟောတော့တာဖះရဲ့တရားကိုဒါကတော့ဖះရဲ့တရားပါဖះရဲ့တရားဆိုတာကကိုကမသိလို့မှားရင် မှားတာတော့ဒါအရိယာမဟုတ်တဲ့အကုန်မှားမှာပဲပုထုဇဉ်ဆိုတာအမှားမကင်းဘူးကိုကနောက်ဆုံးမှားသွားမှသိရင်တောင်မှတောင်းပန်ရတယ်မှန်ပါဖះတပည့်တော်ဒီလိုအယူဆမသိလို့တပည့်တော်မှားခြင်းဖြစ်ပါတယ်ဖះတောင်းပန်ရတယ်ဝန်ချရတယ်အဲ့ဒါဆိုကြေအေးတာပေါ့နော် အခုကျတော့ तू ကတောင်းပန်ဝန်ချခြင်းမလုပ်ဖဲနဲ့သူ့ကိုဆုံးမတဲ့ယဟန်တွေကိုဆဲအဲ့ဒီမှာနေနောက်ထပ်ပုံဆိုးတာဘယ်သူလဲဆိုသူ့ရဲ့အမေနဲ့သူ့ရဲ့ညီမသူ့ရဲ့အမေကလည်းဘိက္ခုနီမဝတ်ပြီးကြောင်းမှနေတယ်သူ့ညီမကလည်းဘိက္ခုနီမဝတ်ပြီးကြောင်းမှနေတယ်အမေနဲ့နှမကလည်းအကိုဖုန်းကြီးနောက်သားဖုန်းကြီးနောက်လိုက်ပြီးတော့တခါတည်းအဲ့ဒီမှာနေကျန်တဲ့ဖုန်းကြီးတို့ဆက်ဆိုလွတ်တာဒီယဟန်ကြီးကလည်းတခါတည်းသူ့ကိုအတိုက်ခံလုပ်တဲ့ပုံကိုဆက်ဆိုလွတ်တာ သူကမကောင်းတာတွေလှုပ်လာရင်သူကအတ္တနုဝါဒဘေးဆိုတာထိုက်တယ်။ရင်တော့ဘုန်းကြီးတပါဝင်းနီးတော်ပယ်ဖို့ကြီးပဲသူကအမြဲတမ်းသူကစီးယုံတာ။အဲ့ဒီဝင်းနီးတော်တွေဖះဝင်းနီးတော်တွေပယ်ဖို့သဘောမတူရင်အဲ့ဘုန်းကြီးသူကထရံဖြစ်တာပဲ။ဘာလို့လဲဆိုတော့သူကသီလတွေအကုန်ပျက်စီးထားဦးဇင်းတို့ကလည်းသိတယ်သူအကြောင်းသူအကြောင်းသိတဲ့အခါကျတော့ तू ကသင်္ကန်းဝတ်ကြီးနေတာဆက်နေပေမဲ့သူ့ကိုယ်သူငါသေရင်တော့ဇောက်တော့ဆင်းတော့မယ် तू သိနေတာ အတ္တနုဝါဒဘေးလို့ခေါ်တယ်အဲ့ဒီဘေးကြီးကသူ့မှာတင့်နေတဲ့ခါကျတော့နှိပ်စက်နေအဲ့ဘေးကြီးကနေတိုင်းနှိပ်စက်နေတော့တွေ့တဲ့တန်ခါတိုင်းစိတ်ပြေလဲရပြေလဲကြောင်းရအောင်လို့အာဝီနီးဆိုတော့အလကားပါပဲတကယ်လည်းမကျင့်နိုင်ကြပဲနဲ့ဒါတန်ခါညီညွတ်ရင်ပယ်လို့ရတာပဲဆိုသူကပယ်ခြင်းတာဝီနီးကိုအဲ့တော့ဝီနီးဒိဋ္ဌိရကတ်နေတော့အဲ့ဒါမျိုးတွေရှိတယ်ပုံကိုယ်တွေအခုလည်းပဲတဲ့ဒီဟန်းကသူကသူ့ရဲ့ဝီနီးတွေနဲ့အဲ့လိုတွေရှောက်ပြီးတော့ဟိုဟောဒီဟောသူအဲ့ဒါတွေလောက်ပါများပြီးတော့ အဲ့ဒီမှာတခါတည်းသူ့ရဲ့နှမနဲ့သူ့ရဲ့အမေကလည်းသူ့နောက်လိုက်ဘုန်းကြီးတွေပြောဆိုလွတ်ဆဲလွတ်သားမိ၃ယောက်ဖရာသာသနာတော်တွင်မှာမိုက်ကန်းလိုက်ကြတာတဘွားသာတနတ်သာကြည်ပြီးအဲ့ဒီထဲမှာအရှင်သာကရဆိုတဲ့သူ့ရဲ့အကိုမထေမပါဘူးသူ့ရဲ့အကိုမထေကတော့သူတို့ပြောလည်းမရတော့သူတရားသူအထုံးပြီးတော့နေတာအဲ့တော့အဲ့ဒီစောသောကပိလာဆိုတဲ့ယဟန်ကြီးကသေလဲသေရောမဟာဝီဒီငရဲမှာသွားကြတယ် အဲ့ဒီမဟာဝီသင်ငရမှာကြာပြီးတော့ကတ္တဝဘုရားသာသနာတွင်ကနေဝီသင်ငရကြာသွားတယ်ဒီဘုရားရှင်သာသနာတွင်ဆိုတာမြေတယုဇနာနိဗ္ဗာန်တက်တယ်နှစ်ပေါင်းဘီလီယံပေါင်းမီလီယံပေါင်းတန်ပေါင်းများစွာကြာမှသာသနာဆိုတာကဘုရားတဆူကပေါ်တာလေအဲ့လိုပေါ်တဲ့အခါကျတော့နှစ်ပေါင်းတန်ပေါင်းများစွာကြာတော့အဝီသင်ငရကလွတ်ပြီးတော့တလိษံဖြစ်တယ်တလိษံဖြစ်ရတဲ့ဘဝမှာအခု လက်ရှိဘဝဖះရှင်ပွင့်တဲ့အချိန်ကျတော့ငါးကြီးဖြစ်တယ်ငါးကြီးဖြစ်တော့အဲ့ဒီငါးကြီးကတန်ငါတယ်တွေကမိတာမိတဲ့တန်ငါတယ်တွေကဟာငါးကြီးကလည်းရွှေငါးကြီးဟဲအယောင်တွေကလည်းတောက်နေတာပဲဝင်းနေတာပဲတို့တော့ဒီငါးကြီးရှင်မရင်ကိုဆက်သားကြရအောင်မတတ်နဲ့မတတ်နဲ့ဆိုပြီးတော့အဲ့ဒီငါးကြီးကိုအရှင်အဝါနဲ့လှေကြီးထဲမှာထည့်ပြီးတော့ဖမ်းပြီးတော့မှ ကောသလမင်းကြီးထံလာပြီးဆက်တာကောသလမင်းထံလာဆက်တာတော့ကောသလမင်းကြီးကအော်ထူဆန်းလိုက်တဲ့ငါကြီးသူ့အကြောင်းသိအောင်ငါတော့ငါတို့ဗုဒ္ဓဘုရားရှင်ထံသွားရအောင်လာယူခဲ့ဇေတဝန်ကျောင်းသွားမယ်ဆိုပြီးတော့ဇေတဝန်ကျောင်းကိုအဲ့ဒါကြီးတွေနဲ့မြင်းလှဲတွေနဲ့တိုက်သွားကြတော့ပေါ့ဒီရွှေငါးကြီးကိုလောင်းလေကြီးတဲ့ထည့်ပြီးတော့ဇေတဝန်ကျောင်းနဲ့ရောက်တဲ့အခါကျတော့ဗဇက်ဟလိုက်တဲ့ ဟလိုက်တဲ့အချိန်မှာတကြောင်လုံးအပုတ်နတ်နေအကုန်နန်းစော်ကုန်တာဟာငါကြီးပါဇက်ဟလိုက်ခါရှိသေးနာလိုက်တာနာလိုက်တာဆိုပြီးတော့အဲ့ဒီမှာမြတ်စွာဘုရားရှေ့ရောက်မြတ်စွာဘုရားကသိပြီဟဲ့ကပိလာမင်းအတိတ်ကိုပြန်မှတ်မိလားငါကြီးကိုမေးတာမှန်ပါဖေဟာတပည့်တော်မှတ်မိပါတယ်ဖေဟာ မင်းဘယ်သူဖြစ်ခဲ့တာတော့တပည့်တော်ကပိလယဟန်ကြီးဖြစ်ခဲ့ပါတယ်ဖရာကတ္တဗဖရာသာသနာမှာအဲ့ဒီတော့ကတပည့်တော်ဖရာရဲ့တရားကိုမဟုတ်ကိုအဟုတ်အဟုတ်ကိုမဟုတ်လတ်လာဘလိုချင်မှုနဲ့ဂုံကြော်သောခြင်းလို့ကိုယ်အတ္တတွေနဲ့တပည့်တော်ဒီဓမ္မကိုအဓမ္မအဓမ္မကိုဓမ္မဆိုပြီးတပည့်တော်ဟောခဲ့တယ်ဖရာ အဲ့ဒီဟောတဲ့အချိန်မှာအခြားသူတော်စင်ယဟန်တွေကတပည့်တော်ဆုံးမတဲ့ယဟန်တပည့်တော်ဆက်လွတ်တာအဲ့ဒီဆက်လွတ်တဲ့အကျိုးကြောင့်အယူဝါဒတွေမှားယွင်းစွာဟောတဲ့အကျိုးကြောင့်တပည့်တော်အဝီစီငရဲကနေပြီးလွတ်ပြီးတော့အခုငါးကြီးဘဝရောက်ရပါတယ်ဖေဟာမင်းအခုဒီကနေဘယ်ပြန်မှာလဲအခုအဝီစီငရဲကိုပဲတပည့်တော်ပြန်ရတော့မှာဖေဟာမင်း နောင်တော်ကြီးဖြစ်တဲ့တာကရမထေကြီးရောပဋိနိဗ္ဗာန်ပြုသွားပါပြီဖုရားဟောဒီကိုမောင်တမာထဲမှာမဝင်ဘူးသူကသူအယူလွဲပြီးမအေးနဲ့နှမတွေနဲ့ညီနဲ့လှုပ်ချင်လျှောက်လို့နော်ဟောသူတရားသူအထုတ်သွားတာအထုတ်သွားတဲ့တာကရမထေကြီးကတော့နိဗ္ဗာန်ဝင်သွားပြီဖုရားတဲ့အခုမင်းရဲ့အမေနဲ့နှမရောတဲ့အဝိဇ္ဇငရဲမှာကြံရက်တယ်ဖုရား သူကလွတ်လာသေးတယ်နော်ဟိုကမလွတ်သေးဘူးအဝိဇီငရဲမှာဖရာတက်ဆူဂျားလုံးကိုခံနေရတဲ့ဘဝကြီးအဲ့ဒီလိုဖရာကိုအသေးသေးရှောင်ပြီးတော့သူ့ကိုယ်သူဒေါသတွေတောကတွေဖြစ်ပြီးတော့အဲ့ဒီလေဆောင်နဲ့သူ့ခေါင်းနဲ့ပြစ်ရိုက်ပြီးတော့အဲ့နာရင်သေတာသေပြီးငရဲပြန်ဆင်းသွားတယ်အယူဝါဒမှားမှုနော်ဒါကြောင့်မို့လူပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ် အယူဝါဒတစ်ခုကိုအတင်းဆုပ်ကင်ထားလို့မရဘူးအဲ့ဒီဆုပ်ကင်ထားတဲ့အယူဝါဒတစ်ခုဟာမှားသွားရင်အသွားပြီကျောင်းပေါ်မြတ်စွာဘုရားကငါဟောတဲ့တရားလို့ပြောပေမဲ့လည်းမယုံနဲ့အောင်နဲ့ဟောတာကတော့ကျမ်းစာတွေကလာတာပါလို့ပြောလဲမယုံနဲ့အောင်နဲ့အဲ့ကျမ်းစာတွေအမှားတွေလျှောက်ရေးတာပဲနဲ့လုံးပါလေဟုတ်တယ်မို့လားနောက်ပြီးတော့အယူဆတွေကကျမ်းစာတွေကပြောတာတစ်မျိုး ကိုကဒီဘက်မှာအယူဆပြောလိုက်တာတမျိုးဆိုရင်အဲလွဲထွက်သွားမှာနော်အခုဦးဇင်းတို့မိုးပြဝါဒဆိုပြီးတော့အခုမြန်မာပြည်မှာဖြစ်နေတဲ့ဟာတခါလေးပဲဦးဇင်းနားထောင်ကြည့်ဘူးတယ်မိုးပြမိုးပြဝါဒနဲ့ဆိုပြီးတော့ဘာတွေမျိုးခေါ်တာတော့လို့ဆိုတော့သူကအဲ့တည်းမှာရေးထားတယ်တနေ့ကြတော့တဲ့မြတ်စွာဘုရားတိဋ္ဌိတွေတည်သွားတယ်တဲ့တိဋ္ဌိတွေကလည်းအပြင်းထန်ကိုကျင့်နေတာတဲ့အဲ့နဲ့ အေးတိတ်ရှိတော့ဘာတွေလုပ်နေတော့မြတ်စွာဘုရားမေးတယ်တဲ့မေးတော့အာရှင်ကြီးကောရမရဲ့တဲ့အတိတ်ကအကုသိုလ်ကံတွေကုံအောင်ကျင့်နေတာပါလို့ပြောလိုက်တယ်နေပါဦးငါမေးပါဦးမယ်မင်းတို့ကအတိတ်ကအကုသိုလ်ကံတွေမင်းတို့အခုကျင့်ကြတာနှစ်ပေါင်းဘယ်လောက်ရှိပြီလဲအခု10နှစ်15နှစ်နှစ်20နှစ်30ပြင်းပြင်းထန်ထန်ကျင့်တာအဲ့လောက်အဲ့လောက်တွေရှိပါပြီလို့ပြောတော့မင်းတို့ကျင့်ကြတာကွာတဲ့ဥပမာတကြသားဆိုရင် တမသားကုန်ပြီလားငါးဘူးသားကုန်ပြီလားသုံးမသားကုန်တာလားတကြသားလုံးကုန်ပြီလားလို့ဖះမေးတဲ့အခါကျတော့တဲ့သူတို့ကရှင်ကြီးခေါ်တော့မှအဲ့လိုတော့မသိဘူးလို့ပြောတယ်တဲ့အဲ့လိုတော့မသိဘူးလို့ပြောတယ်ဆိုပြီးတော့ तू ကအဲ့မှာမြတ်စွာဘုရားဟောတယ်တဲ့ဟာတဲ့မင်းတို့တဲ့လူဘဝမှာမင်းကိုသူများရိုက်တယ်ကွာတဲ့အဲ့ဒါအတိတ်ကံကြောင့်မဟုတ်ဘူးတဲ့မင်းညာလို့ရိုက်ခံရတာတဲ့ဆို तू ကအဲ့ဒီကနေပါသူ့ဝါဒတွေထွက်ထိုးထဲတာ ကိုကပထမဖတ်နေတာတော့အော်ဖယားကတခါတည်းတိတ်ထိထေတီသွားပြီးတော့တရားကောင်းကောင်းပြမယ်လို့ဦးစင်းကတော့ထင်းနေတာပေါ့ဘယ်ဟုတ်မလဲနောက်ဆုံးရောက်တော့တိုင်းပြည်ကတက်ခိုးတာအဲ့ဒါပြည်သူပိုင်ဖြစ်သည့်အတွက်အပြစ်မသိတဲ့အကြောင်းတို့မွေရလာကြိုက်မဲ့မွေကိုကရိုက်တာဒါကိုကကြိုက်မှာမို့သူ့အရင်သားတာအပြစ်မရှိတဲ့အကြောင်းတို့ဆိုလိုတာဥပမာပြောတာပါဆွဲထည့်သွားတာဒါပထမပြောတော့ကတော့ဖယားဟောလို့ယူလာခဲ့တာပဲเนาะ ဖះဟောလို့ယူလာပြီမြတ်စွာဘုရားဒိဋ္ဌိဒိဋ္ဌိသွားတယ်ဘာဖြစ်တယ်ညာဖြစ်တယ်ဆိုပြီးမှနောက်ဆုံးကြမှာအာဘော်ကြတော့သူ့အတ္တနာမတိလောက်ပြီးတော့အဲ့ဒါတွေဦးစင်အဲ့တုန်းကတော်တော်များများဖတ်ရတယ်။အိုးတခါတည်းလူငယ်တွေလူငယ်တွေဟာပစ္စုပန်ကမ္မဝါဒဆိုပြီးတော့အဲ့ဒီအခုခုအယူလွဲတဲ့ပစ္စုပန်ကံအကြောင်းပစ္စုပန်ကိုပဲအတီးယူတာနောက်ဘဝဆိုတာဝါမဖြစ်ဘူးဆိုပြီးတော့အဲ့ဒီကမ္မဝါဒတွေကိုလောက်ပြီးတော့အဲ့ဒီမှာတခါတည်းအဲဒီဘိဝန္တာရနေတဲ့ဘုန်းကြီးတွေတောင်ပါသွားတယ်အဲ့ဒီထဲမှာအယူလွဲတဲ့အထဲမှာအဲ့ဒါတွေအခုအကုန်လုံး အဲ့ဒါမှဝိတိတ်ဆာတဲ့အကုန်ထက်ခံရတယ်အဲ့ဒါတွေဖြစ်တာအဲ့ဒါဘာကြောင့်လဲဆိုတော့ဒါစာပေပါလို့ပြောရင်းနဲ့လွဲသွားတာနော်အဲ့တော့စာပေမနှံ့ဆက်တဲ့ပုံကိုယ်တွေဆိုလို့ရှိရင်ပိုဆိုးတာပေါ့ဟိုမသိနိုင်ဘူးလေဒါဦးစင်းတို့တောင်မှဒါအများကြီးခုလေ့လာနေရသေးတာနော်ဘာလို့လဲဆိုတော့တချို့တယ်လီဟာပိဋကသုံးပုံဒီလောက်ကျယ်ပြန့်နိုင်အကုန်မသိနိုင်ဘူးမသိနိုင်တဲ့အခါကျတော့တခါတလေအခုစာတွေနဲ့ပြန်တိုက်ရတဲ့အထကနာတွေနဲ့ပြန်ညှိရတဲ့ကိုယ့်ထက်သိတဲ့တတ်တဲ့ ပုံကိုယ်တွေနဲ့ပြန်ပြီးတော့အယူဆတွေပြန်ဆွေးနွေးရတယ်အဲ့ဒါမျိုးတွေလောက်ရတယ်အဲ့လိုမလောက်ဖမ်းနဲ့ဟာဒါတော့ငါမှန်တယ်ဒါတော့ငါဆရာအာဒါတော့ငါဆိုပြီးအဲ့လိုအတ္တဆွဲအယူဆွဲအဲ့ဒါမျိုးတွေနဲ့လို့ရင်တော့အဲ့ဒါအဲ့ဒါအခုပြောသလိုပဲအဲတဲ့တဲ့ဆရာနဲ့တွေ့ရင်ကိစ္စမရှိဘူးလေလွဲတဲ့ဆရာမျိုးနဲ့တွေ့သွားရင်တော့နောက်ကပါအဲ့ဒါဒစီတန်းကြီးပါတယ်အဲ့ဒါကြောင့်မို့မြတ်စွာဘုရားကမယုံအပ်ရာတရားတွေကိုမြတ်စွာဘုရားမင်းတို့ကြံစားတဲ့ဟာဆိုလဲမယုံနဲ့နော်ဒါငါကိုယ်တိုင်မြင်တာပါလို့ပြောတော့မယုံနဲ့အောင်နဲ့ ကိုကိုတိုင်းမြင်ပြီးအမှားတွေအများကြီးရှိသေးတယ်ဒါကဖျားဟောလို့ပြောလဲမယုံနဲ့ဒါငါဆရာကပြောတာဆိုပြီးတော့လဲမယုံနဲ့အဲ့ဒီလိုအယူဝါဒတစ်ခုလက်ခံမှုတစ်ခုဆိုတာညာနဲ့သေးသေးချာချာစဉ်းစားခြင်းသုံးသပ်ခြင်းဝေဖန်ခြင်းအဲ့ဒါမျိုးတွေလုံနိုင်မှရတယ်တဲ့အဲ့လိုမလုံနိုင်ရင်တော့အခုပြောတဲ့ဒိဋ္ဌိဘက်ကိုယိုင်သွားမှဒိဋ္ဌိဘက်ကိုယိုင်ရင် တတရာဒိဋ္ဌိပဲရိုင်ရိုင်ဥစေတာဒိဋ္ဌိပဲရိုင်ရိုင်တခုခုရိုင်ရင်တိရစ္ဆာနာယောနီဝါနော်တလိษံဘဝသို့မဟုတ်ရင်ငရဲဘဝသို့မဟုတ်ရင်ပိတ်တာဘဝဒီဘဝတွေကသေချာဘဝကိုသွားဘာလို့လဲအယူလွဲလို့ဒါကြောင့်မို့ဦးဇင်းတော်အခုမိစ္ဆာဒိဋ္ဌိအလုံးဘယ်နှပါလဲ60နဲ့2ပါเนาะ အတိတ်အကြောင်းကိုအယူလွဲတာက78ပါအနာဂတ်အကြောင်းတွေကိုဒိဗ္ဗစက္ခုနဲ့ကြည့်ပြီးအယူလွဲတာက44ပါเนาะအဲ့ဒီထဲမှာစောစောနောက်ဆုံးဒိဋ္ဌဓမ္မနိဗ္ဗာန်ဝါဒကိုတချို့တွေလည်းပစ္စုပန်လို့ထည့်တယ်ဒါပေမဲ့ဦးဇင်းကတော့စာထဲမှာတိုက်ရိုက်ကအဲ့လိုပစ္စုပန်လို့ခွဲထားတာမပါလို့ဦးဇင်းကတော့ပစ္စုပန်လို့မခွဲဘူးเนาะစာထဲမှာတိုက်ရိုက်ကသူကအာပုပ္ပန္ဒကပ္ပိကဒိဋ္ဌိနဲ့အပါရန္ဒကပ္ပိက ဒိဋ္ဌိဆိုပြီးနှစ်မျိုးပဲသူကခွဲပြလိုက်တာအဲ့ဒီသောသောကပစ္စုပန်နာဒိဋ္ဌဓမ္မဝါဒကလည်းသူကအဲ့ဒီဒီနောက်က44မျိုးတည်းပဲထည့်တာဆိုတော့ဦးဇင်းကတော့အဲ့ဒီတည်းမှာ ပစ္စုပန်ဒါပစ္စုပန်လို့အဲ့လိုတော့မခွဲဘူးဟိုသူတို့ဟိုထဲမှာပါဠိတော်ထဲပါတယ်ခွဲနည်းအတိုင်းပဲဦးဇင်းကပထမအတိတ်အကြောင်းအယူလွဲတာ18မျိုးအနာကအကြောင်းနဲ့ပတ်သက်ပြီးအယူလွဲတာ44မျိုးလို့ဦးဇင်းကအဲ့ဒါကြောင့်အဲ့တိုင်းပဲခွဲပြတယ်တချို့တလေကတော့အဲ့ဒါကို ဟိုပစ္စုပန်မှာပြန်ပြီးတော့ထပ်ပြန်ခွဲတာပေါ့နော်အဲ့တော့ဆိုလိုတာကအတ္တဒိဋ္ဌိငါကောငါဟာငါဥစ္စာလို့အယူလွဲတဲ့အတ္တဒိဋ္ဌိကြောင့်အဲ့ဒါကိုတဏီတက္ကာယဒိဋ္ဌိလို့ခေါ်တယ်အတ္တဒိဋ္ဌိတက္ကာယဒိဋ္ဌိအဲ့ဒါကိုဒိဋ္ဌိကိုပြန်ခွဲရင်တက္ကာယ20အဲ့ဒါတွေကြောင့်ဥစဉ်ရှုပ်ထွေးကုန်မှာဆိုလို့အဲ့ဒါတွေတော့မပြောတော့ဘူးเนาะမပြောတော့ဘူးအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိဆိုတာအတူတူပဲငါကောငါဟာငါဥစ္စာလို့ ရုပ်ဝေဒနာတင်ညာသင်္ခါရဝိညာဉ်အပေါ်မှာအယူလွဲတဲ့အတ္တရှိလို့အဲ့ဒီအတ္တဒိဋ္ဌိကနေမှပေါက်ဖွာလိုက်တာကသတ္တတဒိဋ္ဌိဥစေဒဒိဋ္ဌိနှစ်မျိုးတဲ့ဥစေဒဒိဋ္ဌိခုနှစ်ပါးကလွဲရင်ကြံတဲ့အမျိုးပေါင်းဘယ်လောက်ရှိမလဲ62ပါးတဲ့ကနေမှအဲ့ဒီခုနှစ်ပါးနှုတ်အဲ့ဒါကြံတာအကုန်သတ္တတဒိဋ္ဌိဥစေဒဒိဋ္ဌိကခုနှစ်ပါးကြံတာကသတ္တတဒိဋ္ဌိအဲ့ဒီဥစေဒဒိဋ္ဌိသတ္တတဒိဋ္ဌိဆိုတဲ့ ဒိဋ္ဌိနှစ်ပါးပေါ်မှာအခြေခံပြီးတော့စောစောကကတ္တပတက္ကတုံးကြီးတို့အယူဆရှိတဲ့နတ္ထိကဒိဋ္ဌိကိုကောင်းတာလှုပ်လှုပ်မကောင်းတာလှုပ်လှုပ်လှုပ်ချင်တာလှုပ်ဘာမှအကျိုးမရှိဘူးဘာမှလည်းမဖြစ်ဘူးကုသိုလ်လုပ်လည်းအကျိုးမရှိဘူးအကုသိုလ်လုပ်လည်းအကျိုးမရှိဘူးကုသိုလ်ကံဆိုတာလည်းမရှိဘူးအကုသိုလ်ကံဆိုတာလည်းမရှိဘူးဆိုပြီးတော့ယူဆလိုက်တဲ့ဒိဋ္ဌိမျိုးเนาะအဲ့ဒီကနေပြီးတော့ ကံတွေဆိုတာဘာလောက်လောက်ဘာကျိုးမှမပေးတော့ဘူးဆိုပြီးတော့ကံတရားတွေအကုန်ပြစ်ပယ်လိုက်တဲ့အာကိရိယဒိဋ္ဌိမျိုးလှုပ်ချင်တာလှုပ်သူ့ဟာသူဖြစ်ချင်လို့ဖြစ်တာဆိုပြီးတော့အာဟေတုကဒိဋ္ဌိလူဖြစ်တယ်အလကသူဖြစ်ချင်လို့ဖြစ်တာဘယ်အကြောင်းနဲ့မှမဆိုင်မိုးလို့ယူတဲ့အာဟေတုကဒိဋ္ဌိမျိုးတွေကံတွေပယ်လိုက်ပြီတဲ့ယူလဲယူမှားလိုက်ပြီကံတွေလဲပယ်လိုက်ပြီအဲ့ဒီကနေမှဒီဟာပေါ်မှာ အခုပြောတဲ့နတ္တိကဒိဋ္ဌိတို့အာဟိတုကဒိဋ္ဌိတို့အာကိရိယဒိဋ္ဌိတို့ဆိုတဲ့ကံတွေပယ်ပြီးကုသိုလ်အကုသိုလ်ပယ်တဲ့အစဉ်မျိုးအထိ ရောက်သွားမယ်ဆိုရင်တော့ဥစဉ်တို့ဒကာဓမ္မတွေနိယတမိစ္ဆာဒိဋ္ဌိဖြစ်သွားပြီနိယတမြဲတယ်ဘယ်မှာမြဲတယ်လဲငရဲမှာမြဲပါတယ်သေရင်ငရဲကိုဇောက်ထိုးဆင်းရမယ်ပုံကို ဖြစ်ပါတယ်ဒါကြောင့်မို့ ဒိဋ္ဌိ60နဲ့2ပါးနောက်နောက်လဲအခုဗြဟ္မဇာလာတုတ်ကိုအားတဲ့အခါပြန်ဖတ်ကြည့်ပါနော်ဦးဇင်းတို့ဟောထားတာတွေလဲဟုတ်လားမဟုတ်လားသေချာပြန်တိုက်ကြည့်နော်စာပေနဲ့အကုန်ပြန်တိုက်ကြည့်ယူဆတွေဩဒီဟာဒီလိုဟောထားတယ်ကျန်တဲ့ဆရာတော်ဖျားတွေလည်းဘလို့ဟောထားတယ်လဲနော်အဲ့ဒါမျိုးတွေအကုန်လုံးနားထောင်ကြည့်တိုက်ကြည့်လေ့လာကြည့်စာနဲ့ဖတ်ကြည့်မသိတာမရှင်းတာမဲကြည့်အဲ့ဒီလိုကြည့်လိုက်လို့ရှင်တော့ဩလောကမှာယူဆနေကြတဲ့ အယူဆတွေဟာသေပြီးပြဖြစ်တယ်လို့ယူတဲ့အယူဆတွေသေပြီးဝိညာဉ်ကောင်လေးဟာတစ်ခုပြီးတစ်ခုပြောင်းပြောင်းကူးနေတယ်ဆိုတဲ့အယူဆတွေဒီအယူဆတွေဒီအတ္တတွေဟာတကယ်တမ်းတော့ဒီဒိဋ္ဌိအယူမှားတွေပဲဒီအယူတွေရှိနေသေးသမျှငါတို့ဟာဘယ်တော့မှနိဗ္ဗာန်လည်းရမှာမဟုတ်ဘူးကိုကိုကိုသိရမယ်ဒါကြောင့်မို့မြတ်စွာဘုရားကရှင်အနန္ဒအရှင်ဘုရားဒီသုတ်တန်ဒေသနာတော်ကြီးကိုမြတ်စွာဘုရားဟောလိုက်တာဘုရားအင်မတန်မှကောင်းတယ် နော်ဖရာရဲ့တပ်ပင်ညုတာရွှေညံတော်ကြီးနဲ့သုံးပုံသက်တဖုံတွင်းမှာအကုန်လုံးကိုခွဲချမ်းစိတ်ဖြာပြီးတော့အရှင်ဘုရားဟောလိုက်တဲ့ဒီတုတ်တန်ကြီးကို အရှင်ဘုရားဘလို့နာမည်ပေးမှလဲဘုရားအထဇာလပစ္စုပန်တမလုံးနှစ်တန်သောစီးပွားအကျိုးတွေကိုရနိုင်လို့အထဇာလလို့လည်းခေါ်တယ်ဇာလဆိုတာပိုက်ခွန်နော် အိုက်ကွန်အထဇာလနော်နောက်ပြီးတော့ဓမ္မဇာလတဲ့ပါဠိတော်တွေဂါထာတွေမြောက်များစွာနဲ့တန်စာဆင်ပြီးတော့ဟောလို့ဓမ္မဇာလတဲ့နော်နောက်ပြီးတော့ဗျမဇာလတဲ့နော်တပ်ပိညုတာရွှေညံတော်ကြီးနဲ့အကုန်လုံးကိုပိုင်းခြားပြီးတော့ညံကွန်ရက်ရဲ့အကုန်တွင်းခြုံပြီးတော့ကိုဟောတာ တလောကလုံး31ဖုံတွင်းမှာအယိုတွေဘလောက်လွဲလွဲဟာဒီ62ပါလွတ်ထွက်တာမရှိဘူးတဲ့ဒါကြောင့်မို့တပ်ပေညုဒညံတော်ကြီးနဲ့ဖြန့်ကျက်ပြီးတော့ကြိပြီးတော့ဟောလို့ဗျမဇာလတဲ့နောက်ပြီးတော့အယူဝါဒအလုံးကိုတိမ့်ကြုံပြီးဟောလို့ဒိဋ္ဌိဇာလတဲ့နော်အယူဝါဒတွေနဲ့ပတ်သက်ပြီးဟောတယ်အယူမိစ္ဆာကွန်ရက်ကြီးနော်ကွန်ဆိုတာငါးတွေပြစ်တဲ့ကွန်ငါးပြစ်တဲ့ကွန်တိုက်စိတ်စိတ်လေးနဲ့ တခါတည်းရေအိုင်နှဲကိုပြစ်ချလိုက်ရင်အဲ့ဒီထဲမှာရှိသမျှအကောင်တွေဟာအကုန်လုံးမိသွားတာပဲနော်အဲ့ဒီထဲမှာရေထဲရှိနေတဲ့ငုတ်နေတဲ့ဟာတွေရောပေါ်နေတာတွေရောပိုက်သေးသေးလေးနဲ့တခါတည်းပြစ်ချလိုက်ရင်ဇာလဆိုတာပိုက်ကုန်အဲ့ဒါနဲ့ပြစ်ချလိုက်ရင်အကုန်လုံးမိတယ်အဲ့ဒီတိုင်းပဲအခုလည်းပဲတတဝါတွေကြံညာကြံအဘိညာဉ်ရှိတဲ့ပုံကိုယ်တွေပုံပဲနေဝါဒနုတ်တိရှိတဲ့ပုံကိုယ်တွေဒိဗ္ဗစက္ခုရှိတဲ့ပုံကိုယ်တွေအာလုံးကြိုက်တယ်လို့ကြံကြိုက်တယ်လို့တွေးကြိုက်တယ်လို့ပြော အဲ့ဒီပြောတဲ့အယူအဆတွေအလုံးကဖျားရှင်ရဲ့ညံတော်နဲ့ခွဲချမ်းစိုက်ပြတော့ဟောဒီ62မျိုးတဲ့မှာပါတယ်တဲ့ဒါကြောင့်မို့အနုတ္တရသင်္ကမဇီဝိတလို့လဲခေါ်တယ်ချက်သားတဲ့နော်အနုတ္တရသင်္ကမဇီဝိတဆိုတာကတခြားမဟုတ်ဘူးချက်သားတဲ့မာနကိုအောင်မြင်ခြင်းပဲကိလေသာမန်နေမှန်သမျှလဲအကုန်အောင်တယ်ဒါကြောင့်မို့မန်ကိုအောင်လို့ဒီတရားတွေကိုပယ်လိုက်မယ်ဆိုရင် သောတာပတ္တိမဲ့ရလိုက်ပြီဟဲ့ဆိုတာနဲ့ဒီပြိုင်နဲ့တည်းအဲ့ဒီမှာဒီဒိဋ္ဌိကြီးပြုတ်သွားလို့မြတ်စွာဘုရားအနုတ္တရသင်္ကာမဝိဇယအတုမရှိစစ်ပွဲကိုအောင်နိုင်ခြင်းလို့အတိပယ်ရတယ်ဆိုတော့နာမည်၅မျိုးနဲ့မြတ်စွာဘုရားကိုတော်တိုင်နာမည်ပေးခဲ့တဲ့တုတ်တန်ကြီးဖြစ်ပါတယ်ဒီပြမဇာလတုတ်ကြီးဟာနော်အထဇာလာနော်ဓမ္မဇာလာမြမဇာလာဒိဋ္ဌိဇာလာ အနုတ္တရာသင်္ကာမဝိဇယဆိုပြီးတော့အမည်၅မျိုးနဲ့မြတ်စွာဘုရားကချက်သားတော်တဲ့အဲ့ဒီအတ္တဒိဋ္ဌိပြုတ်ဖို့ကတော့စောစောက ပြောသလိုပဲဝေဒနာမတဏမကူအောင်ပဲဖြတ်ဖြတ်နော်ဖတ်တာယရဏ6ပါးကနေပဲထိုင်ရှုရှုအဲ့လိုနည်းနဲ့ဝေဒနာမတဏမကုအောင်ဖြတ်ပြီးတော့ရှုသွားမယ်ဆိုရင်တော့ဒီတဏပြတ်ရင်ဒီဒိဋ္ဌိလည်းမလာတော့ဘူးเนาะ တဏှာပြတ်ရင်ဒိဋ္ဌိလည်းအကုန်ပြတ်ရမှာပဲအဲ့တော့အရေးကြီးဆုံးကတဏှာတိဟုသောရေတောင်းမြစ်ကြီးနော်ဒိဋ္ဌိကတွေ့လိုက်တဏှာကလိုက်တဏှာတွေ့လိုက်ဒိဋ္ဌိကကလိုက်နဲ့လုံးကြပတ်ချလဲနေတဲ့ဘဝမှာအော်ငါတို့ဟာရသော်ဖျားသာသနာတော်ကြီးနဲ့တွေ့တဲ့အချိန်ကာလမှာနော်အတိတ်အကြောင်းတွေကိုကြံစပြီးတဲ့တွေ့တဲ့အယူဆ18မျိုးအနာကအကြောင်းတွေကိုကြံစပြီးယူဆတဲ့အယူဆ54မျိုးဒီ၄မျိုးသောတရားတွေကိုဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးက တပါချင်းတပါချင်း ဟောတဲ့အချိန်မှာမြေငလျင်အကြိမ်ပေါင်းတစ်ကြိမ်တစ်ကြိမ်လောက်တော့60နဲ့2မျိုး60နဲ့2ကြိမ်တိတိမြေငလျင်ကြီးလှုပ်ပါတယ်ဟောဒီဗြမဇာလတုတ်တန်ကြီးဟောကြားပေးတဲ့အချိန်မှာစัจ java လာတိုက်တသောမှာအကုန်လုံးမြေငလင်ကြီးတုံဟိစွာလှုပ်ခဲ့ရပါတယ်တဲ့မြတ်စွာဘုရားကိုတော်တိုင်နာမည်ပေးတဲ့တုတ်တရားရှားတယ်နော် ရှားတယ်အဲ့ဒါမျိုးတွေကဒီဒီမင်္ဂလာတရားတွေဟောလို့ဒါမင်္ဂလာတုတ်လို့ဒါတွေကိုပြောလို့ပြောပြောရတာเนาะအခုပြောသလိုမေတ္တာတွေမေတ္တာကြောင့်ဟောလို့မေတ္တာတုတ်လို့ဒီတုတ်တော်ကြီးကြတော့မြတ်စွာဘုရားကိုတော်တိုင်းအဲ့ဒီတိဋ္ဌိတွေကိုအကြောင်းပြုပြီးတော့လောကမှာချီးမွမ်းခြင်းတွေကဲ့ရဲ့ခြင်းတွေဆိုတာဘာမှမင်းတို့သွားပြီးဂယုလဲစိုက်မနေနဲ့ချီးမွမ်းတဲ့လူဆိုသူသိသလောက်ချီးမွမ်းတာတဲ့အခုလိုမြတ်စွာဘုရားတပ်ပိညုတရွှေညံတော်ကြီးကို ချီးမွမ်းနိုင်တယ်ဆိုတာအခုလိုကိုဖះရှင်သိတယ်လို့သိနိုင်မှသာလေတကယ်ချီးမွမ်းမှုအစ်စ်ဖြစ်ပါတယ်တဲ့ဒါကြောင့်မို့ငါဖះရဲ့ဂုံအပေါ်မှာဆဲဆိုးနေလို့လဲချက်သားတို့မင်းတို့ဒေါသမဖြစ်ကြနဲ့တောကလည်းမဖြစ်ကြနဲ့ငါဖះကိုချီးမွမ်းနေမြောက်ပင့်နေဆိုလဲသူတို့သိတာနည်းနည်းလေးနဲ့ပြောတာတဲ့ဒီလိုကြီးတကယ်သိပြီးပြောတာမဟုတ်သူကဝမ်းသာမနေနဲ့ဝမ်းသာနေလဲဘာလို့မင်းတို့တရားဆုပ်ယုပ်မှာပဲဝမ်းနေပြီးဒေါသဖြစ်နေတော့ဘာဖြစ်မှာမင်းတို့တရားဆုပ်ယုပ်မှာပဲအဲ့တော့သူတစ်ပါးဘာသာကြားတွေက ကဲ့ရဲ့တာတွေရှိမယ်တိုက်ခိုက်တာတွေရှိမယ်ကြိုက်တယ်လို့လုံးအခုဦးဇင်းတို့ဆိုခဏနာလျှောက်တယ်အာဟိုမှာဘုရားဖရာပုံကြီးဘလို့ကြီးချထားတယ်ဖေအရှင်ဖရာတို့ဩကိုလည်းပြောလို့မှမရဘဲနဲ့ဘယ်နဲ့လို့မှသူလို့သူ့ပြည့်နဲ့သူသွားနိုင်မယ်ကိုတရားကိုရှုနေုံမယ်အဲ့ဒါတွေလိုက်ပြီးတော့ဟာဟိုနာဟိုလိုဆင်းရဲဒီနာဒီလိုဆင်းရဲအကုန်လုံးလိုက်လို့လို့လည်းမရဘူးလေနိုင်ငံခြားမှာဟိုနာမှာဘားထဲမှာအာဖရာပုံတွေချထားတယ်ဩတချို့တလေလမ်းပဲပြစ်ထားတဲ့ ဖះမျိုးတွေဆိုရင်တော့လေဥစဉ်ကောက်ပူဇော်ရတာပေါ့နော်ကိုဖះကိုအဲ့ဒါမျိုးလောက်တော့လေပူဇော်ရတာပေါ့ဒါပေမဲ့လေသူတစ်ပါးစီးတဲ့ဥစ္စာညာသူ့ဟာသူကောင်းတာလှုပ်လို့ဆိုးတာလှုပ်လို့သူ့အထက်သူသွားလှုပ်တာကိုယ်နဲ့လည်းမဆိုင်ဘူးလေအဲ့တော့ဓာတွေလိုက်အာယုံပြုတ်နေလေဓာတွေကပြည့်ညတ်တွေပဲ ပြဉ္ညာသဘောတွေရဲ့အပေါ်မှာအကုန်လိုက်ပြီးတော့လောကကြီးလုံနေကိုပဲစိတ်ဆင်းရဲရမှာအဲ့တော့မြတ်စွာဘုရားဒီတုတ်တော်ကြီးမှာဆုံးမထားတဲ့အဆုံးမအတိုင်းပဲဦးဇင်းတို့ဒကာတော်မတွေအခုလောကနေရတဲ့အခါဗုဒ္ဓနဲ့ပတ်သက်လို့ဆဲတာလည်းရှိမယ်တိုက်တာလည်းရှိမယ်ခိုက်တာလည်းရှိမြတ်စွာဘုရားဘာမှမဖြစ်စေနဲ့တဲ့နောက်ဆုံးမြတ်စွာဘုရားရဲ့အဆုံးမလေးတစ်ခုနော်မင်းတို့ကိုတဲ့ရန်သူတွေတခိုးတွေဓမြတွေကဖမ်းမင်းတို့ရဲ့ပေါင်ကိုလွှတ်နဲ့ဖြတ်မယ် မင်းတို့သူတို့ဘောဒေါသဖြစ်သေးရင်ငါအဆုံးမမင်းတို့ဒီမတည်သေးဘူးဖရာရဲ့အဆုံးမနော်ဒါကြောင့်မို့မြတ်စွာဘုရားအဆုံးမဆိုသိခံခြင်းတရားကိုအဆုံးစွန်ဟောတဲ့ဝါဒဖြစ်ပါတယ်ဒါကြောင့်မို့ဒီတုတ်တိုင်းကြီးထဲမှာလည်းပဲမြတ်စွာဘုရားကခြေသားတော်ဝါသာနောက်လည်းမလိုက်နဲ့ဝမ်းနဲ့လောက်လည်းမလိုက်နဲ့ကို့အလုပ်ကိုယ်ထာလုပ်ကြနော်လောကလူတွေကကဲ့ရကြမယ်ရှုံချကြမယ်တို့တို့နဲ့အကြောင်းညီညွတ်ရင်ချီးမွမ်းနေကြမယ်မကြိုက်တာလည်းတခုရင် ကျဲသူတရားသိမ့်တောင်းကြရေပြုတ်ခဲ့အကုန်လက်လျူရှုပြီးထဆဲမှာပဲဒါလောကလူရဲ့သဘာဝကျဲသူကိုသိတတ်တဲ့လူဆိုနည်းနည်းလေးရှိတယ်သိပြီးတော့ဆက်တဲ့လူကပိုပြီးနည်းနည်းလေးပဲရှိတယ်ချိုးလေဗဇာကျဲသူသိတယ်လက်တွေ့ဆက်ဆိုမဆက်ဘူးတဲ့အဲ့တော့လောကကြီးထဲမှာတဲ့ကိုယ်အလုပ်ကိုပဲတာထိုက်ထိုက်တန်တန်နဲ့ဩဒီလိုဘုရားသာသနာတော်ကြီးနဲ့ကြုံတော့ရောက်တော့မှငါတို့ဟာဒီလိုကောင်းမှုမျိုးကိုပဲငါတို့လှုပ်တာပဲကောင်းတယ်ဆိုတဲ့ သရဝီရိယစိတ်မျိုးတွေတဲ့မွေးမွေးပြီးတော့သူကသူကိုလှုပ်တဲ့လှုပ်ထိုက်တာတော့လှုပ်သွားမှာပေါ့ကိုရှိမှဖះနဲ့ပတ်သက်လို့မတော်တာတွေ့ရင်အဲပြုပြင်တာရှိပြုပြင်ရမယ်စောင့်ရှောက်တာရှိစောင့်ရှောက်ကိုကဗုဒ္ဓဘာသာကိုဒါပေမဲ့အကုန်လုံးကြီးဖြစ်တိုင်းနေလာပြီးစိတ်ဆင်းရဲတွေဖြစ်ဟိုတိုက်ဒီခိုက်မလှုပ်ပါနဲ့မြတ်စွာဘုရားလည်းမကြိုက်ဘူးနော်မလှုပ်နဲ့မြတ်စွာဘုရားသူ့ပုံနာတယောက်ကဆဲဆဲမြတ်စွာဘုရားပြုံးနေတာပဲပြီးမှဟဲ့ပုံနာမင်းငါဆဲကြင်ဆဲတာပြီးပြီလားပြီးပြီတဲ့ ငါမင်းမေးပါဦးမယ်မေးပါတဲ့မင်းသူများအိမ်နေအလယ်မသွားဘူးလားတဲ့သွားဘူးတာပေါ့တဲ့သွားတဲ့အခါလက်ဆောင်မယူဘူးလားတဲ့ယူရတာပေါ့တဲ့လက်ဆောင်မပါလို့ဘယ်ဖြစ်မှာလဲတဲ့အဲ့ဒီမင်းယူသွားတဲ့လက်ဆောင်ကိုမင်းသွားပေးအဲ့ဒီလူမယူရင်မင်းဘာလုပ်မှာတော့နဲ့ဟာကိုပစ္စည်းလေကိုကကိုယူမှာပေါ့တဲ့မှတ်ထားမင်းငါဆဲတာငါကလက်မခံဘူးတဲ့သူများဆဲတာကိုတခါတည်းတနှုံနှုံနဲ့တွေးတွေးတွေးတွေးနေဆိုလက်ခံထားလို့နော် သူကတော့ငါ့ကိုဘလို့ပြောဘူးတယ်ငါ့ဘလို့ဆဲဘူးတယ်ဟာဒါကြီးကိုအများရန်တွေးနေတာစိတ်ထဲမှာဘာဖြစ်လဲဒေါသတွေဖြစ်နေတာလက်ဖြောက်တရက်ဂရေတသိမ့်လောက်ကိုကဆဲတဲ့လူကဆဲပြီးပြီကိုကရင်ထဲမှာသိမ့်ထားတာအဲ့ဒီအထုပ်ကြီးပြန်ပြန်ဖြည့်ဖြည့်ကြည့်နေလေဒေါသတွေဖြစ်နေဖြစ်နေတာအာကုသိုလ်တွေကိုကကိုအထုတ်လိုက်ယူတာဒါကြောင့်မို့မြတ်စွာဘုရားจิตသားတဲ့ငါကမင်းပြောတာတွေလက်လက်လက်မခံဘူးတဲ့ယူလည်းမယူမင်းငါပေါ်ဆဲသည့်အတွက်မင်းမှာပဲအဲ့ဒီအာကုသိုလ်တွေမင်းကုန်ပြန်ရမှာ ကြောင့်မို့ဦးဇင်းတို့ဒကာတော်မတွေဒီတရားတော်တွေနာတယ်ဖရာရဲ့အဆုံးအမတွေယူတယ်ဆိုတာဘဝမှာကောင်းအောင်ကျင့်ကြဖို့ပါအလုံးဦးဇင်းတို့တွေသည်ဥထုဇင်တွေပဲဖြစ်ကြသေးသည်အတွက်အမှားတွေလည်းအများကြီးနော်အခုပြောသလိုမတိတာတွေလည်းအများကြီးအဲ့ဒီတဲကနေမှအမှန်ဆုံးဖရာရဲ့အသည့်ဖြစ်အောင်အမှားအ ਨੇ ဆုံးဖြစ်အောင်ဦးဇင်းတို့ကနေကြရမယ်ကျင့်ကြရမယ်အဲ့တော့မတိတာတွေကိုယ့်ထက်စာပေတတ်တဲ့ပုံကိုယ်တွေ ကျွမ်းကျင်တဲ့ပုံကိုယ်တွေထားမေးရပါတယ်ဆွေးနွေးရပါတယ်အခုဦးဇင်းတို့လည်းဒီလိုပါပဲတုတ်တန်တခုကိုဟောမဲ့တုတ်တန်မှာတန်တရားရှိတယ်အခြားဆရာတော်ဘုရားကြီးတွေသူတို့ဘလို့ယူဆတယ်ယူဆထားတယ်လဲတိပိတကဆရာတော်ဘုရားကြီးတို့ကဒီပေါ်မှာဘလို့ယူဆတယ်လဲကိုကဒါဘလို့ယူဆတယ်လဲဆိုတာအကုန်လုံးပြန်လဲပြီးတော့သုံးသပ်ရပါတယ်ဟောပြောပေးရပါတယ်ဒါကြောင့်မို့ဒီနေ့ဂျမဇာလာတုတ်တန်ကြီးလဲပြပါပြီဦးဇင်းတို့ဒကာဒကမတွေလည်းပဲဒါကိုအကျယ်တဝန့်ထပ်ပြီးတော့ ပြန်လဲလာသုံးသပ်ဖို့ကတော့ကိုယ့်ဟာကိုအေးအေးဆေးဆေးလေးပဲပြန်ပြီးတော့သုံးသပ်မှဒါကတော့မှတ်သားမှရမှာပါဒါကြောင့်မို့ယနေ့မြမသာလသုတ်တန်ဒေသနာတော်ကိုနာယူကြည်ညိုပြီးတက္ကလာဥစဉ်တို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေသည်မိစ္ဆာဒိဋ္ဌိ62ပါးနိယတမိစ္ဆာဒိဋ္ဌိဆိုတဲ့မိစ္ဆာဒိဋ္ဌိအယူအပေါင်းမှလွတ်ကင်းကြကုန်သည်ဖြစ်၍ရသော်ဘုရားရှင်ကိုရောမြတ်ကြီးနှင့်အရိယာပေါင်းသူတော်ကောင်းကြီးများ ကိုယ်တိုင်ကိုကြာထောထွေသိရသော အသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်တော်တည်းသာဓုသာဓုသာဓုပါဖျား